ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါပေါင်းလာပြီကျော်8ရက်ဥပုပ်တရင်နေ့နှစ်နှစ်ခင်းခါကာလပြင်းဦးလယ်မြို့နယ်ပြင်စာရွှေချောင်းသစ္စာရွှေစီကျောင်းတိုက်တွင်မှာဥပုပ်တရင်များဆောင်တော်ဖို့ရောက်ရှိလာကြတဲ့ဥပုပ်တေတက္ကသိုလ်များဆရာကြီးဆရာလေးများ လိုင်းမောကနေဥပုတ်တရားများနာယူကျင့်ညိုးနေကြတဲ့တရားတော်မှာများအလုံးအတွက်ဘုန်းတို့ဥပုတ်တရားနာယူဝက်နာယူကြမယ်ပေါ့နော်ပြီးတော့ဒီကနေ့ဘုန်းတို့သစ္စာရွှေစီကြောင်းတိုက်အတွင်းမှာတရင်သုံးနေထိုင်ကြတဲ့တန်ခါသီလရှင်အလုံးကိုမန္တလေးမြို့မှာနေထိုင်တဲ့တရားကြီးဥစေဝင်းတို့မိသားစုကဆွန်မြတ်စကဒူရညာပေါ့နော် အဲ့တော့ဘုန်းဘုန်းတို့နုမောဒနာတရားရောဝုတ်တရားရောအလုံးပေါင်းပြီးတော့နာယူကျင်ညိုကြမယ်ပေါ့နော်အဲ့တော့ဘုန်းဘုန်းတို့ဟိုစာအစ်စ်မကြည့်နိုင်တဲ့အတွက်ကြောင့်တရားအစ်စ်တော်တော်နဲ့ဟောနိုင်အောင်မှာမဟုတ်ဘူးပေါ့နော်အဲ့တော့ဒီကနေ့နိုင်ဝက်လောက် အတရားလေးများဟောပါမလို့ဆိုတော့စဉ်းစားလိုက်တော့အလုံးမနှစ်သက်ခဲ့ရတယ်စိတ်ထဲမှာလည်းပဲမကြာခဏဟောဖို့တဲ့အတွက်ကြောင့်အစအဆုံးစာပြန်ကြည့်စရာမလိုပဲနဲ့ကိုယ်စိတ်ထဲမှာစာပြန်ကြည့်စရာမလိုပဲနဲ့နားလည်မှုရှိထားတဲ့တုတ်တန်လေးတစ်ပုဒ် ကျဲချဲ့ပြီးတော့ဟောမယ်ဆိုရင်တော့လည်းပဲတရားအရှိဟောလို့ရပါတယ်အလွန်ကောင်းတဲ့တရားပါပဲအနှစ်ချုပ်ပြီးတော့ပြောလိုက်မယ်ဆိုရင်လည်းပဲနာယူဝက်လောက်နဲ့လိပ်ပတ်လေအောင်သဘောပေါက်အောင်ဘုံတို့ပြောနိုင်ပါလိမ့်မယ်နော်အဲ့ဒီတရားဒေသနာကခန္ဓာဝကတန်ရုပ်ပါဠိတော်မှာမှတ်တမ်းတင်ထားတယ်ဒေဝဒဟသုတ်တံတဲ့ဒေဝဒဟဏိကုံးမှာ ဖြစ်ပေါ်လာတဲ့တရားဒေသနာမို့လို့တေဝဒဟတုတ်တံလို့ခေါင်းစဉ်ပြပြီးတော့မှတ်တမ်းတင်တော့ပို့ခဲ့ကြဒီရောက်မှကိုနှစ်ခါရှိပြီနဲ့တူဟောတာအဲ့ဒီတရားလေးကိုပြောတိုင်းပြောတိုင်းဒါလေးကိုအလွတ်ရအောင်လုပ်တာပြန်မေးတိုင်းမေးတိုင်းပြောနိုင်ပါစေလို့အဲ့လိုပြောခဲ့ဖို့တယ်ကိုမေးကြည့်နော်ဘုရားကခေါင်းနဲ့ပေါ်လာ တိလုံးဆရာတော်ဘုရားကြီးကတရားဟောလို့ရှိရင်အမြဲတမ်းဓာတုခန္ဓာမှာတုတ်တန်ကြီးဟောတယ်ဓာတုခန္ဓာမှာတုတ်တန်ဆိုတာတစ်တုံးကြီးမျောတာလေတစ်တုံးကြီးရဲ့ပင်လယ်သမုဒ္ဒရာတွေကိုသွားတဲ့ခရီးမှာအန္တရာယ်ရှစ်ချက်မကြုံရရင်ပင်လယ်သမုဒ္ဒရာကိုချက်ချုံမှုမှုရောက်အဲ့လိုပဲဘုန်းဘုန်းတို့ရဲ့ဒီတမာဒိဋ္ဌိမြည်ရည်ချောင်းမှာစီးဆင်းနေတဲ့ဘုန်းဘုန်းတို့အယူမှန်ရှိကြတဲ့ပုဂ္ဂိုလ်တွေကလည်းပဲ နိဗ္ဗာန်တည်းဟူသောပင်လယ်သမုဒ္ဒရာကိုအန္တရာယ်ရှိချက်နဲ့နော်အန္တရာယ်ရှိချက်ကနေလွတ်လုံနိုင်လို့ရှိရင်သူလည်းပဲနိဗ္ဗာန်ရောက်အေးရွှေပြီးတော့ဘုံဘုံတို့ဟောတာရှိပါနိဗ္ဗာန်ခရီးနဲ့အတားအဆီးများဆိုအဲ့ဒါဆိုရအမြဲတမ်းตาရေးပဲရှိရှိနားရေးပဲရှိရှိဒါတို့ခဏမှတုတ်တယ်အဲ့တော့ဘေးကပြောစမတ်ကိုတွင်းနေတယ်နော်တီးလုံးဆိုတာဘုံတို့စိတ်ခွန်နာပြေဖို့ရအောင်နားမှာရှိတယ် သီလုံးတို့ကတော့တုံမျိုးပါပဲကွာလို့ပြောကြတယ်ဟုတ်လားဆရာတော်ကြီးတရားဟောတော့မယ်ဆိုတော့သိပြီတုံမျိုးပဲတော့ဒီနေ့တော့ဆိုလို့ရတယ်မင်းတို့ကငါအဲ့လိုပြောတာကဲငါမေးမယ်မင်းတို့ဖြေနိုင်လားဆိုမေးတယ်တရားမှမဖြေနိုင်အဲ့ဒါနဲ့မင်းတို့မဖြေနိုင်မချင်းသီလုံးကတော့တုံမျိုးပဲဆက်ဟောရအောင်ပါနော်အဲ့တော့ဘုန်းတို့လည်းအခုဒီဒေဝတာဟာတုတ်တာအလုံးကိုကြိုက်ပါတယ်အကြိုက်ဆုံးလို့တောင်ပြောလို့ရတယ်ပြည်လည်းပြည်စုံလို့ပါ သူကအလိုအဆုံနားလည်ဖို့အလိုအဆုံအရာပြည့်စုံသူကအဲပြောကြည့်ရမြတ်စွာဘုရားလက်ထက်ကယဟန်တော်ကြီးနေရာတစ်ပါးကိုသွားပြီးတော့နေကြထိုင်ကြမယ်သတင်းသုံးကြမယ်ဆိုတော့မြတ်စွာဘုရားကိုလာပြီးတော့နှုတ်ဆက်ကြရှ िख ိုးကြအဲ့လိုနှုတ်ဆက်တော့မြတ်စွာဘုရားအေးမင်းတို့ခရီးသွားပါနေနော်အရက်တစ်ပါးကိုသွားပါနေ ငါ့ကိုလာနှုတ်ဆက်တာဟုတ်ပြီမင်းတို့ရဲ့နောင်တော်ကြီးတာရိပုတ္တရာစီကိုနှုတ်ဆက်ပေးကြပြီလားအဲ့လိုမေးတော့နှုတ်ဆက်ရသေးပါဘူးခင်ဗျာအေးအဲ့လိုဆိုရင်တာရိပုတ္တရာစီလည်းတွတ်ပြီးတော့နှုတ်ဆက်လိုက်ကြအောင်လို့အစောဗျာမိန့်ရှိအဲ့ဒါနဲ့အဲ့ဒီယဟန်တော်တွေကရှင်သာရိပုတ္တရာစီကိုဝင်ပြီးတော့ရှ िख ိုးကြနှုတ်ဆက်ကြနှုတ်ဆက်ကြတော့ရှင်သာရိပုတ္တရာကအရှင်တို့တဲ့နိုင်ငံရခြားတိုင်းတစ်ပါးကို သွားပြီးတော့သတင်းသုံးကြမယ်ကိုကိုကိုရောသူတော်ကိုရောသာသနာပြုကြမယ်တင်တို့အတွက်အဲ့ဒီနိုင်ငံရခြားတိုင်းတစ်ပါးအရတစ်ပါးမှာပညာရှိလို့အမည်ခံထားကြတယ်သမဏပြမဏတွေများစွာရှိတယ်အဲ့ဒီပညာရှိအမည်ခံထားကြတဲ့သမဏပြမဏတွေကငါရှင်တို့ကိုမြတ်စွာဘုရားရဲ့တပည့်တွေဆိုတာမသိဘဲနေမှာဘူးသိလိမ့်မယ်အဲ့ဒါလို့သိတဲ့အခါမှာငါရှင်တို့ကိုမေးကြလိမ့်မယ်အေးတင်းတို့ရဲ့ဆရာယဟန်ဂေါရမဟာ ဘလို့အယူဝါဒရှိတယ်လေလို့မေးခဲ့မယ်ဆိုငါရှင်ဘလို့ဖြေမလဲတဲ့။ကဲတရားအဲ့ဒီကစနော်။မြတ်စွာဘုရားရဲ့အယူဝါဒတဲ့မြတ်စွာဘုရားလေးတင်ချင်းတဲ့ကဘာတသိပါရမီဖြည့်ပြီးတော့မှတပ်ပညုတဉာဏ်ကိုရပြီးတော့45ပါကာလကြံဟောခဲ့ဟောခဲ့တယ်ဝါဒစကားတွေမြတ်စွာဘုရားရဲ့စကားနှစ်ချုပ်မေးတာသင်တို့ရဲ့ဆရာယဟန်ဝရမဟာဘလို့အယူဝါဒရှိလဲလို့မေးရင်သင်တို့ဘလို့ဖြည့်မလို့ဆိုတော့ အရှင်ဘုရားတဲ့ဒီလိုလေးနဲ့တဲ့အကြောင်းအရာတွေကိုသိဖို့အတွက်ပဲအရှင်ဘုရားဒီကိုတပြောတော့အဝေးရနေလာခဲ့ရတာတဲ့သူတို့မသိတာမသိဘူးလို့မပြောဘူးဟုတ်လားနော်ဒါကြောင့်အဲ့ဒီအကြောင်းအရာကိုအရှင်ဘုရားပဲဖြေပေးပါအဲ့ဒီတော့မှရှင်သာတိပုတ္တရာတရားဆက်ဟောတယ်ဆိုကြပါစို့နော်အရှင်တို့တဲ့နော်နိုင်ငံရချအတိုင်းတစ်ပါးအရတစ်ပါးမှာပညာရှိမြည်ခံရတဲ့သမဏပြမဏတွေဟာသင်တို့ကို သင်တို့ရဲ့ဆရာယဟန်ဘောဓမဟာဘလို့ယူဝါဒရှိလဲလို့အကယ်၍မြတ်မေးခင်မယ်ဆိုလို့ရှိရင်ဖြေလိုက်ပါတဲ့တို့ရဲ့ဆရာမြတ်စွာဘုရားဟာသန္နရာဂဝိနည်းခါယီသန္နရာဂပယ်ရှားရေးကိုဟောပြတဲ့အယူဝါဒရှိတယ်လို့ဖြေလိုက်ပါတဲ့ပါဠိလေးပါမှတ်ကြနော်သန္ဒရာဂဝိနည်းခါယီသန္ဒရာဂနော်စကလုံးလေးနှလုံးသန္ဒကြောက်တယ်နော်သန္ဒဆိုတာ နှစ်သက်တာနော်ရာဂဆိုတာဆွဲမဲ့တာတရားကိုကောင်းရင်အဲ့ဒီတရားနှလုံးလုံးကလောဘကိုရည်ညွှန်းတာဟိုဘုံဘုံနားလေလို့ပြောရရင်တော့ဆန္ဒကလောဘအပျော့သားလေးပဲရာဂကလောဘအပြင်းသားပဲမရမနေနိုင် မမြင်ရမနေနိုင်စွဲနေဟုတ်လားဆန္ဒကတော့လောဘအပျော့သားလေးပေါ့အဲ့တော့ဆန္ဒရာဂဝိနည်းခါကြီး ဆန္ဒရာဂလို့ဆိုတဲ့လောဘတရားကိုဖယ်ရှားရေးကိုဟောပြတဲ့အယူဝါဒရှိတယ်လို့ဖြေလိုက်ပါတဲ့။ဒါမြတ်စွာဘုရားယူဝါဒနှစ်ချုပ်ပဲ။ဘုရားကုန်းတို့ကိုယ်ဝယ်နေတဲ့မြတ်စွာဘုရားရဲ့အယူဝါဒနှစ်ချုပ်ဟာဘာလဲလို့မေးရင်စိတ်ထဲမှာပိုင်းပိုင်းနိုင်နိုင်မှတ်တာ။လောဘဖယ်ရှားရေးကိုဟောပြတဲ့အယူဝါဒမြတ်စွာဘုရားရဲ့အယူဝါဒဒါပဲ။လောဘဖယ်ရှားရေးကိုဟောပြတဲ့အယူဝါဒမြတ်စွာဘုရားရဲ့အယူဝါဒနှစ်ချုပ်ကဒါပဲနော်။ အဲ့လိုသင်တို့ကဖြေလိုက်လို့ရှိရင်ထပ်ပြီးတော့မေးလိုက်မယ်တဲ့အဲ့ဒီပုံကိုယ်တွေဟာပညာရှိတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကြောင့်အဆင့်တက်ပြီးတော့မေးကြလိုက်မယ်ဘလို့မေးနိုင်လုံးဆိုတော့ဘာတွေရဲ့ပုံမှာဖြစ်နေတဲ့လောဘကိုပယ်ရမှာလို့ဟောတာတော့ဒီလိုဆက်မေးလာလိုက်လောဘကိုပယ်ရှားမယ်လို့ဟောတာဟုတ်ပြီဘယ်အရာတွေရဲ့ပုံမှာဖြစ်နေတဲ့လောဘကိုပယ်ရှားမှာလို့ဟောတာတော့အဲ့လိုမျိုးမေးခဲ့မယ်ဆိုလို့ရှိရင် ခန္ဓာ၅ပါးရဲ့ပုံမှာဖြစ်ပေါ်နေတဲ့သန္တာရာဂကိုပယ်ရှားရမယ်လို့ဟောတာပါလို့ဖြေလိုက်ပါတဲ့။ဟောဘာရဲ့ပုံမှာဖြစ်နေတဲ့လောဘကိုပယ်ရမှာလဲတော့ခန္ဓာ၅ပါးနဲ့နော်။အဲ့တော့ခန္ဓာဆိုတဲ့စကားလုံးလေးကဗုဒ္ဓဘာသာဝင်တွေတရားနာတဲ့ရင်းတဲ့အတွက်ကြောင့်အလွန်ကျွမ်းကျင်တယ်ပေါ့နော်။ခန္ဓာနဲ့ကြားနေရတယ်ခန္ဓာခန္ဓာဆိုတာအဖွဲအစည်းအပေါင်းအစုအစုအဝေးအစုအပုံမတူတာတွေရောတူတာတွေရောစုပေါင်းထားတာခန္ဓာလို့ခေါ် ဟုတ်လားအဲ့ဒီခန္ဓာ၅ပါးလူတိုင်းကြားဖို့တဲ့ယူပက်ခန္ဓာဝေဒနာခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလူရပြန်ရှုမယ်ဆိုရင်ရုပ်အရှုဝေယူပက်ခန္ဓာကတဘုံနာအရှုဝေနာမခန္ဓာက၄ဘုံခန္ဓာ၅ပါးဟုတ်လားရုပ်ရှုဝေတဲ့ရုပ်ဆိုတဲ့စကားလေးပါဠိလိုရူပလို့ရေးထားတာလေးကိုဗမာလိုရာကောက်တစ်ချောင်းမြင်ပတ်သက်ရုပ်ရေးလိုက်တယ်ဘာသာပြန်လိုက်တယ် နဘုံစိတ်တဲ့တော့ရုပ်လို့နားမလည်ပါဘူးဟုတ်လား तू ကရုပ်လို့ရေးထားတော့ရုပ်လို့မြင်လိုက်ရတာပေါ့နော်ရူပဆိုတဲ့စကားကိုရုပ်လို့ပြောလိုက်တယ်အဲ့တော့ရုပ်ဆိုတာဘာတော့ထပ်ပြီးတော့ဘုံဘုံတို့သိဖို့လိုးလာပြန်တယ်လို့ထင်တယ်အမှန်ကရူပဆိုတဲ့ပါဠိစကားလေးရဲ့ဓာတ်ရဲ့အဓိပ္ပာယ်ကဖောက်ပြန်ခြင်းလို့အဓိပ္ပာယ်ရတယ်အမှန်ကရူပကိုဖောက်ပြန်ခြင်းလို့ပြောလိုက်ရင်ကိုကောင်းတာပေါ့ကိုယူပကိုရုပ်လို့လောက်ထားခဲ့တဲ့အခါကျတော့သူတို့သူခင်နဲ့သူတို့နားလည်ရင်နားလည်မှာပေါ့နော်ဒီခေတ်ကျတော့ရုပ်ဆိုတော့ နာဆိုတော့ဘာဘာနာဆိုတာနာမနာမဒါမှနာကိုရေးလို့ရှိရင်နာငယ်ရေးချမတ်တက်နာမပါဠိလေးကိုပြက်ရုံလေးပါဠိပြက်ကလေးမြန်မာမှုပြုတ်လိုက်တာမမြန်မာမှုအတိပ္ပယ်ကိုတခါတည်းဓာတ်ရိုက်ဘာသာပြန်ခဲ့ရင်အရင်ကောင်းပါပေါ့နော်ပို့ပြီးတော့ရှင်းလာတာဟုတ်လားအတယူပက္ခန္ဓာဆိုတာဘာတုံးလို့မေးဖောက်ပြန်မှုအရှုအဝေးကြီးနော်ရူပကဖောက်ပြန်မှုခန္ဓာကအရှုအဝေးဖောက်ပြန်မှုအရှုအဝေးကြီး နော်စပင်မွေးစားခြေပွားဆိုမျက်စိနဲ့မြင်နေရတဲ့ဒီကိုကောင်ကြီးကိုပြောတာနော်ဘယ်နာလေးကိုပဲဘုန်းဘုန်းတို့ကြည်လိုက်ကြည်လိုက်မပေါက်ပြန်တတ်တဲ့အရာရဲ့လို့တခုမှမရှိဘူးအောက်ပြန်မှုကြီးပဲတကယ်တမ်းကအပူနဲ့တွေ့တမျိုးအေးနဲ့တွေ့တမျိုးသူ့သူအကြောင်းတရားလေးတွေပံ့ပိုးနေတဲ့အရာလေးတွေအစဉ်ပြေညီညွတ်နေလို့ဘုန်းဘုန်းတို့ဒီတိုင်းပုံမပြက်ကလေးဖြစ်နေတယ်လို့ထင်တာတကယ်တမ်းကသူကတခုခုစမ်းကျင်ဘက်အရာနဲ့တွေ့လိုက်တာလေ တောက်လျှောက်ကိုမျက်စိအောက်တင်ကိုဟိုမျက်လှည့်ပြလိုက်တယ်လို့မျိုးပေါက်ပြန်သွားတာကင်ဆာလိုဝေဒနာမျိုးဖြစ်ကြည့်ပါလားဆေးလေးပါလေးတော့နောက်နောက်တစ်လလောက်နေတော့ကြည်လိုက်လို့ရှိရင်ဟာဆွေမှုတွေလည်းမရှိတော့ဘူးလူကလည်းမဲချောက်ပြီးတော့တခါလေပင်ကိုရုပ်တောက်လျှောက်ပါဖြစ်သွားတော့ကြောက်ပါလုံတံဝေကရစရာကောင်းပေါက်ပြန်မှုခုဘုန်းတော်ကကံရောစိတ်ရောဥတုရောအာဟာရရောသူ့အတူညီညီမျှမျှလေးနေတော့ဟဲ့ ိုတောင်ကြည့်ကောင်းလာတယ်ထင်သေးရလို့ရှော့ပြောရသေးတယ်ဟုတ်လားနော်တကယ်ကပါနော်ဟောက်ပြန်နေတာတွင်ထဲမှာအဲ့ဒီဘောက်ပြန်မှုကိုမြင်အောင်ကြည့်သွေးတွေလဲပတ်နေတာရှိတယ်လေးတွေဝင်ထွက်နေတာရှိတယ်အစာအာဟာရညိုပြီးတော့ဟုတ်လားအဲ့ဒါကိုထွက်ဖို့ဟာအမျိုးမျိုးလုပ်နေကြည့်ကြည့်နော်အဖက်ရဲ့အရေရဲ့လေးရဲ့နောက်ထပ် swine and debt disorder ဆိုတာရှိသေးတယ်သူကမြင်ဖို့ခက်တယ်နော်ဒီခန္ဓာကိုယ်ကြီးထဲမှာကြည့်ကြည့်လိုက်နေတိုင်းဘုန်းတို့ထည့်နေတယ်အစာတွေ ဟုတ်လားတတိတရွတ်တရောအသားတွေရောချက်ပြုတ်ပြီးတော့စုစုပေါင်းထောင်းထုသွားနဲ့ထောင်းထုဟုတ်လားငရုတ်စုံနဲ့ထောင်းမြရတော့သွားနဲ့ထောင်းထောင်းပြီးတော့မလုပ်တော့တရွေးနဲ့ရောပြီးတော့မျိုးချထဲထဲသူ့သူလှုပ်လှုပ်နေဆင်းလဲမဆင်းသားဘူးသူ့သူဘေးပဲတီးဖို့ရှောက်ကြည့်နေလားကိုယ်ထဲထဲဘာဖြစ်နေလို့ဖြစ်နေမှာသတိမထားဘူးအယူဘက်ခန္ဓာဖောက်ပြန်နေတယ်ဆိုတဲ့ဥစ္စာမြင်အောင်ကြည့်ကြည့်ဒီယူဘက်ခန္ဓာဖောက်ပြန်တာမှမမြင်တတ်ဘူးဆိုရင်နာမခန္ဓာဖောက်ပြန်တာမြင်ဖို့တော်တော်ခက်လိုက်ဦးမယ်ဟုတ်လားဘာလို့ဆိုဒီဟာကြီးမျက်စိနဲ့တောင်မြင်နိုင်တာပဲလေဖောက်ပြန်နေတယ်ဟုတ်လား အဲ့ဒါနဲ့ညအိတ်ဟာမနဲ့လင်းတော့အဲဒီတွေကအကြီးတွေဖတ်တွေစွန့်ညများဆေးရကြောရထဲရသွင်းရဒါနဲ့ပဲဘုံဘုံတို့မလုပ်နိုင်တော့အလုတ်ရှုပ်ဟုတ်လားအဲ့တော့ဖောက်ပြန်မှုအရှုဝေးကြီးကိုပါခေါ်တော့ယူဘက်ခန္ဓာခန္ဓာ၅ပါးရှင်းတယ်တရားရှိအောင်တော့မဟုတ်တော့နော်အဲ့တော့နာမခန္ဓာနာအစုကြတော့တူရာစု၄မျိုးမြတ်စွာဘုရားပြောတယ်ဝေဒနာခန္ဓာခံစားမှုအစုဝေးစိတ်ထဲမှာကောင်းတဲ့ဆိုးတဲ့ချမ်းသာတဲ့ဆင်းရဲတဲ့ သူလည်းကြီးကျယ်လို့ဖွဲ့စည်းတစ်ခုအနေနဲ့မြတ်စွာဘုရားဖွဲ့စည်းပြတယ်ဝေဒနာခံစားမှုတွေများလွန်းလို့ထွေပြားလွန်းလို့နောက်တင်ညာမှတ်သားမှုတွေဘာပဲညာပဲအဲမျက်စိကနေပြီးတော့အယောင်မျိုးစုံမှတ်တာရှိတယ်နားနဲ့ပတ်သက်ပြီးတော့အသံမျိုးစုံမှတ်တာရှိတယ်ဟုတ်လားအကြမ်းမြင်တော့အကောင်းလားအဆိုးလားမှတ်တာပေါ့နော်ဘုံဘုံတို့တတိနားလေတဲ့နော်အလိမ္မာမှန်သမျှကိုတင်ညာလို့ဆိုရည်ရလေဒီဆိုရည်ရအဲ့လိုနာမည်တက်ဟုတ်လားဘုံဘုံတို့သိထားတာ မှတ်သားထားတာနော်တင်ညာပြီးတော့ပါတော့သင်္ခါရတုံ့ပြန်မှုကောင်းတယ်ထင်ရင်လောဘနဲ့တုံ့ပြန်တယ်ဆိုးတယ်ထင်ရင်ဒေါသနဲ့တုံ့ပြန်တယ်တုံ့ပြန်မှုအမျိုးမျိုးစိတ်ကတုံ့ပြန်နေတာစိတ်ရဲ့တုံ့ပြန်မှုကိုဘယ်သူကကြုံခံပြီးတော့အကောင့်ထဲပေါ်ပြီးတော့ပါဇက်ကအကောင့်ထဲပေါ်ပြီးတယ်ပြောထည့်လိုက်တာပဲဘယ်သူကပြောခိုင်းတာသူ့တောင်ကဆရာကြီးရှိတယ်အစူတော့စိတ်စိတ်ဟုတ်လား စိတ်ရဲ့ခိုင်းစေချက်ကိုဘယ်သူကကြုံခံပြီးတော့လှုပ်ပြီးတော့ကာယကံလက်ကလှုပ်တဲ့ခြေတော်ကလှုပ်တဲ့အမူအရာမျက်နှာနဲ့လှုပ်တယ်မြင်လိုက်တာနဲ့သိတယ်သူစိတ်ကခိုင်းတာလှုပ်နေတာဟုတ်လားအဲ့ဒီခိုင်းနေတာတွေလှုပ်နေတာတွေပါဠိလိုသင်္ခါရဆိုတာပြုလုပ်ခြင်းအကျဉ်းမြင်လေးပြောရရင်ဟုတ်လားခိုင်းနေတာလောဘခိုင်းတယ်ဒေါသခိုင်းတယ်ဒါကိုသင်္ခါရအကျဉ်းမြင်လောဘနဲ့ဒေါသပေါ့နော်ပြီးတော့ပါတော့ဝိညာဉ်နဲ့တိမှု तू ကတော့တကယ်တမ်းခေါင်းဆောင်နောက်ဆုံးမှဟောပုံလို့ तू ကခေါင်းဆောင် သိပြီးမှဘုန်းတော်ခံစားတာမှတ်သားတာတုံ့ပြန်တာနော်အယောင်လေးနဲ့မျက်လုံးလေးနဲ့တွေးလိုက်ရင်ဒါအယောင်ပဲဘသူပဲဘဝပဲဟာနောက်နောက်ဆုံးဒီစိတ်ထဲကစပြီးတော့မနှောတော်တာအစအလုတ်လုတ်ပြီးတော့သိဟုတ်လားအဲ့တော့ဘုန်းတော်မြတ်စွာဘုရားဒီမှာမြတ်စွာဘုရားရဲ့အယူဝါဒအနှစ်ချုပ်ကဘာလဲလို့မေးရင်စန္ဒရာကဝိနည်းခါကြီးနော်အလိုဆန္ဒတွေကိုဖယ်ရှားဖို့ဟောပြရင်ဟောပြတဲ့အယူဝါဒရှိတယ်ဟုတ်ပြီအဲ့လိုဆိုရင်ဒုတိယမေကွာပါလေတော့ ဘယ်ရာရဲ့ပုံမှာဖြစ်နေတဲ့လောဘကိုဖယ်ရှားအမှာတုံးလို့မင်းအခုပြောနေတဲ့ခန္ဓာ၅ပါးတဘာဝတရားအစုအဝေးကြီးတွေရဲ့အပေါ်မှာဖြစ်နေတဲ့လောဘကိုဖယ်ရှားအမှာလို့ပြောလိုက်ပါတဲ့အဲ့တော့ဘုန်းတို့မှာအဲ့ဒီလောဘမရှိဘူးလားရှိတာပေါ့ငါလို့တတ်မှတ်ထားတဲ့ခန္ဓာ၅ပါးပုံမှာလည်းပဲအကြီးအကျယ်ဆွတ်မှတ်ထားတာသူလို့တတ်မှတ်ထားတဲ့ခန္ဓာ၅ပါးရဲ့ပုံမှာလည်းပဲနော်အကြောင်းအားလျော်ဆိုတာတိုက်ဆိုင်ရတိုက်ဆိုင်ရကိုရွေးချယ်ပြီးတော့ဆွတ်မှတ်ထားကြတာလည်းမရှိဘူးလား ကိုမိသားစုလေးကိုရွှေမျိုးလေးကိုပေါ်မြစ်တာရှိတဲ့လူတွေဒါတွေပုံမှန်လဲဆွဲမဲ့ထားတာမရှိဘူးလားရှိတာနော်အဲ့ဒီဆွဲမဲ့မှုတွေကိုမှရှိနေတယ်ဆိုတာလေးကိုသတိထားပြီးတော့တရားဆက်တာနော်ကိုမိကောနှစ်ချက်ရှိသွားဟုတ်လားဆက်ပြီးတော့မေးလိုက်မယ်တဲ့ပညာရှိပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ဘယ်လိုမေးမလို့ဟုတ်ပြီအဲ့လိုဆိုရင်သင်တို့ရဲ့ဆရာယဟန်ဂေါရမကနော်ဘယ်လိုအပြစ်ကိုမြင်လို့ဟုတ်လားဘယ်လိုအပြစ်ကိုမြင်လို့ ဒီလောဘဆိုတဲ့ဆန္ဒတာကကိုဖယ်ရှားဖို့ဟောရတာတော့လိုချင်ရင်ဘာအပြစ်ရှိသွားလို့ဘလို့တွေမကောင်းတဲ့အချက်တွေရှိနေလို့ဒီလောဘကိုဖယ်ရှားဖို့ဟောရတာတော့အဲ့လိုမြင်မေးခဲ့မယ်ဆိုရင်ဖြေလိုက်တဲ့ခန္ဓာ၅ပါးရဲ့ပုံမှာလူချင်းမှုမကင်းတဲ့လူမျက်နှာမှုတွေ့တာမှုဆွဲမဲမှုနောက်ပူလောင်မှုပင်ပန်းမှုမက်မောမှုမကင်းတဲ့ပုံကိုယ်တွေဟာတဲ့သူတို့မက်မောနေတဲ့အဲ့ဒီခန္ဓာ၅ပါးတဘာဝတရားတွေ တစုံတရာဖြစ်သွားပြီးဖောက်ပြန်သွားပြီးပြောင်းလဲသွားပြီးပျက်စီးသွားပြီးဆိုတာနဲ့သူတို့ရဲ့စိတ်ကိုတောကပိဒေဝဒုက္ခဒေါမနတဥပါယတဆိုတဲ့တရားစု၅မျိုးကသေချာပေါက်နှိမ့်ဆက်လိုက်တယ်ဒီဥစ္စာလေးကိုသေချာမှတ်နော်ကိုကဒါတစ်ခုကိုမျက်နှိုးနေတယ်အကောင့်ထင်နေတယ်တွေ့တာနေတယ်ရခြင်းနေဆွဲမဲ့လောဘကိုသကလုံး၆လုံးတောင်တုံးတယ်အဲ့ဒီမှာဟုတ်လားအဲ့လိုကိုကဆွဲမဲ့နေတယ်ဆိုရင်ကိုဆွဲမဲ့နေတဲ့အရာပျက်စီးပြီးတခုတစ်ခုခုဖြစ်ပြီးဆိုတာနဲ့ ဆွဲမဲ့နေတဲ့ကိုဘာဖြစ်ရမလဲဒုက္ခရောက်မှာပဲဒါရိုးရိုးလေးပဲဒါလည်းတဘာဝပဲဟုတ်လားဒုက္ခပဲနည်းနဲ့ရောက်နိုင်တော့တောကပရိဒေဝဒုက္ခဒေါမနတဥပယာတတောကဆိုတာစိုးရိမ်တာနော်ပရိဒေဝဆိုတာအစိုးရိမ်လွန်ပြီးတော့ငိုရတာဟုတ်လားဒုက္ခဆိုတာကိုယ်ဆင်းရဲတာဒေါမနတဆိုတာစိတ်ဆင်းရဲတာဥပယာတဆိုတာအလွန်ကိုပင်ပန်းတာနော်တက်သွားလောက်အောင်မေ့မျောသွားလောက်အောင်တခါတည်း သူပင်ပန်းသွားလှုပ်တော့လှုပ်နိုင်တော့ပင်ပန်းသွားတာဟုတ်လားအဲ့ဒီအဆင့်ဒီလည်းပဲဘုံဘုံတို့ပူရလောင်ရတာလေကြုံငယ်ပူကြပါဟုတ်လားဒါတွေဟာဘာလဲဆိုရင်ကိုမျက်နှိုးထားတဲ့အရာတစ်ခုခုဖြစ်လို့ဘုံဘုံတို့မှာဒုက္ခရောက်ရတာဟုတ်လားဒါကြောင့်သင်တို့ရဲ့ဆရာရန်ဘောဓမကလောဘကိုပယ်ရှားမယ်လို့ဟောတာဟုတ်ပြီအဲ့ဒီလောဘကိုဘာအပြစ်ရှိလို့လောဘမှာဘာအပြစ်ရှိလို့ဒီလောဘကိုပယ်ရှားဖို့ဟောရတာလဲလို့မင်းအခုလို့ဖြေလိုက်တဲ့ လောဘမကင်းတဲ့ပုဂ္ဂိုလ်ဟာသူလောဘဖြစ်နေတဲ့အရာပျက်စီးပြီဆိုတာလေသူဒုက္ခရောက်ရလိမ့်မယ်ဒုက္ခဘယ်နှမျိုးရောက်မလို့၅မျိုးထိရောက်တယ်နော်ပောကပတိဒေဝဒုက္ခဒေါမနတဥပါယတာအဲ့လိုဆိုရင်ဆက်မေးလိုက်မယ်တဲ့လေးခုမြောက်မေးကောအဲ့ဒီလောဘကိုပယ်ရှားရင်ဘာအကျိုးရှိမှမှုလို့ဒီလောဘကိုပယ်ရှားဖို့ဟောရတာလုံးတဲ့ဟောဒါကြတော့အကျိုးကိုမေးနော်အဲ့လိုမေးရင်ဖြေလိုက်တဲ့ လောဘကင်းတဲ့ပုံကိုယ်တွေမမောမှုမရှိတဲ့ပုံကိုယ်တွေတွေ့တာမှုဆွဲမဲ့မှုမရှိတဲ့ပုံကိုယ်တွေဟာနော်သူတို့စိတ်ထဲမှာမှာဘာမှဆွဲမဲ့မှုမှမရှိတဲ့အတွက်ကြောင့်နော်ဒီသဘာဝတရားတွေပျက်စီးခြင်းကြာလို့ပျက်စီးလာပြီးပြိုကွဲသွားပြီးတမျိုးတမျိုးဖြစ်သွားပြီးပြောင်းလဲသွားပြီးပေါက်ပြန်သွားပြီးဆိုတဲ့အခါမျိုးမှာသူတို့စိတ်ထဲမှာတောကလည်းဖြစ်เสียအကြောင်းမရှိဘူးပရိဒေဝလည်းဖြစ်เสียအကြောင်းမရှိဘူးဒုက္ခလည်းဖြစ်เสียအကြောင်းမရှိဘူးဒေါမနတလည်းဖြစ်เสียအကြောင်းမရှိဘူးဥပါယတလည်းဖြစ်เสียအကြောင်းမရှိဘူးဟုတ်တယ်မဟုတ်လား ုံးဆို तू ဆွဲမှတ်ထားမှာဆွဲမှတ်ထားတာမှမရှိပဲနဲ့အဲ့တော့ तू က तू မှောင်နေနေလှမ်းနေနေကြို့နေနေပြက်နေနေဘာဖြစ်နေနေအဲ့ဒါ तू ကိစ္စမဟုတ်ဟုတ်လားအဲ့တော့စဉ်းစားကြည့်နော်ဘုံဘုံတို့ဒုက္ခရောက်ရတာဟာဘာကြောင့်လဲဒုက္ခချုပ်ရတာဟာဘာကြောင့်လဲဆိုတာဒီမှာအဖြေပေါ်လာတယ်ဘုံတို့ဒုက္ခဘာကြောင့်ဖြစ်ရတာလဲမမောထားလို့ဒါကိုအကောင်းထင်ပြီးတော့ဒီဥစ္စာကိုနော်သိပ်ပိုက်ထားလို့ငါဟာလို့လှုပ်ထားလို့လောဘကြောင့်ဒုက္ခဖြစ်ရဘုံတို့လောဘဘာကြောင့်ချုပ်ရတာလဲလောဘဘာကြောင့်မဖြစ်ရတာလဲ အဲ့ဒီလောဘမရှိလို့ဘုန်းတော်မှာဒုက္ခချုပ်ရတာတကယ်လို့ဒုက္ခမဖြစ်ခဲ့ဘူးဆိုရင်လည်းအဲ့ဒါလောဘမရှိလို့ဒုက္ခမဖြစ်တာပဲဟုတ်လားဒါနားလည်အောင်လုပ်နော်များသောအားဖြင့်ဘုန်းဘုန်းတို့အပါအဝင်လူအများစုကဒုက္ခဖြစ်ပြီးဆိုရင်ကိုလောဘကြောင့်ဒုက္ခဖြစ်တာမြင်မှုနော်ဒါကြီးပျက်စီးလို့ဒုက္ခကိုဒုက္ခဖြစ်ဆိုပျက်စီးလို့ဒုက္ခဖြစ်တယ်လို့ပဲထင်တယ်အဲ့ဒါဘလို့ကြိုးစားမပြက်အောင်ပဲအတင်းကြိုးစားနေရနိုင်မလားမရနိုင်ဘူးနော်စဉ်းစားကြည့်စဉ်းစားကြည့်နော်ဘုန်းဘုန်းတို့ကနော် အကြောင်းရှာလိုက်တဲ့ကွာစားအဖြေကအမှားကြီးကိုသွားပြီးတော့တွေ့တာ။ဟိုအဲ့တော့ပြင်းပြီးဆိုတော့လည်းပဲအားလာကြီးပဲပြင်းနေတော့ကိုလိုချင်တဲ့အဖြေကမရ။ဆရာမဆိုစက်ပစ္စည်းတစ်ခုပြက်တယ်။ဘာကြောင့်ပြက်တယ်ဆိုတာကိုကိုကအစာလဲကွာစားမသိဘူး။ပြက်တာကဒီနာကပြက်တယ်။ကိုကဟိုနာကပြက်တယ်ဆိုတော့ဟိုနာပဲစွတ်ပြင်းနေတယ်။ဒီသက်ကောင်းနိုင်မလား။အင်းအဲ့ဒီတော့ပဲ။ဒုက္ခဘာကြောင့်ဖြစ်လဲ။လောဘကြောင့်ဖြစ်တာဒါအဖြေမှန်ပဲ။ဟုတ်လား။ဒုက္ခဘာကြောင့်ချုပ်လဲ။လောဘမရှိလို့ဒုက္ခချုပ်တာဒါပဲ။ အဲ့တော့ဘုန်းဘုန်းတို့ဒုက္ခမဖြစ်ချင်ဘူးဆိုရင်ဒီလောဘအကြောင်းတရားကိုပဲဖယ်ဖို့ကြိုးစားတယ်ခုဘုန်းဘုန်းတို့ဒုက္ခဖြစ်ပြီဆိုရင်ဘာကြောင့်ဖြစ်တယ်လို့ထင်တာလဲပျက်စီးလို့ဖြစ်တယ်လို့ပဲထင်တာအခုဘုန်းဘုန်းစိတ်မချမ်းသာဘူးအောက်လို့စိတ်မချမ်းသာတော့ကြီးပေါင်းတက်ယောဂဖြစ်ဒုက္ခဖြစ်ဒီ level ကပုံမှန်တိုင်းမဟုတ်ဘူးလေ level ပြက်လို့ဒုက္ခဖြစ်တယ်ဘုန်းဘုန်းအဲ့လိုပဲထင်တာအဲ့တော့ဘာလို့ဆရာဝန်ကြီးသွားကူမကူရဘူးလို့မဆိုလိုပါဘူးဒါတိတကယ်ဒုက္ခဖြစ်တာလားဒီမှာလည်းဖြစ်တာတော့ဖြစ်တယ်သူပြက်လို့ဒုက္ခဝေဒနာခံရတာလည်းဟုတ်တယ်ဒါပေမဲ့သူ့ထက်ပိုကြီးမားတဲ့ဒုက္ခကဘာလို့ဆို ဒီ level ကိုမပြက်ချင်ဘူးအဲသွားတွေ့နော်ဒီ level ကိုမှလည်းမပြက်ချင်ဘူးအဲ့ဒီတောင့်တချက်ဘုံဘုံမှာ ရှိအဲ့ဒီတောင့်တချက်ဟာဖြစ်နိုင်တဲ့တောင့်တချက်လားရနိုင်တဲ့တောင့်တချက်လားဖြစ်လည်းမဖြစ်နိုင်ဘူးရလည်းမရနိုင်ဒီ level ဟာပြက်ကိုပြက်လိမ့်မယ်တော့ပြက်တဲ့အမျိုးပဲအခုမပြက်နောင်ပြက်မှာပဲဟုတ်တယ်မဟုတ်လားအဲ့တော့ဘုန်းတော်ကဒီ level ရဲ့အပေါ်မှာမပြက်ချင်ဘူးဒီတိုင်းအကောင်းလေးတိုင်းရှိနေတာလေးကိုဖြစ်နေသေးခြင်းနဲ့လောဘလေးရှိတဲ့အတွက်ကြောင့်ဒီ level ပြက်တဲ့အခါမှာဘုန်းဘုန်းတော်မှာဒုက္ခရောက်ရတယ် တနေ့ခန္ဓာကိုယ်ကြီးပြက်တဲ့အခါမှာသွားမှာပဲဗရာမြေလူဖြစ်မှာပဲအဲ့ဒါကိုလောဘကြီးရင်ကြီးသလောက်မသိလို့တွေ့ထားရင်တွေ့ထားသလောက်သူ့ဘက်ကတော့နည်းနည်းလေးမှရှော့ပေးမှာမဟုတ်ဘူးနော်ကိုထင်းနေတာဘလို့ထင်းတာပြက်လို့ဆင်းရဲတယ်လို့ပဲထင်းနေတာမဟုတ်ဘူးလားလို့မေးတော့လည်းမဟုတ်ဘူးလို့ပြောဖို့တော့ခက်ခက်ခက်ပဲဟုတ်လားနော်တကယ်တမ်းကလည်းပဲနော်ပြက်တဲ့အချိန်မှာပဲဘုန်းဘုန်းတို့စိတ်ကဆင်းရဲတာမပြက်တဲ့အချိန်တော့ကိုယ့်အကိုထောင်ထောင်ထောင်ထောင်နဲ့နေတာပဲလေပြက်တော့မှပဲဇာတိယုတ်ကပေါ်လာတော့လားဟုတ်လား အမှန်ကမပြတ်မဲ့အရာမှမဟုတ်ဖဲကိုမပြတ်သေးတာပဲရှိတာကိုဟုတ်လားပြတ်တဲ့အချိန်မလုံးမှာတော့ဆင်းရဲမှာပဲပုံမှာပဲဘာဖြစ်လို့ဆင်းရဲတာလဲပြက်လို့ဆင်းရဲတာလားပြက်မဲ့အရာကိုတော့မပြက်ချင်တဲ့စိတ်နဲ့တည်တံ့ကျင်တဲ့စိတ်နဲ့မျက်နှိုးထားထွေးပိုက်ထားမသိမ့်ပိုက်ထားတဲ့ဒီလောဘမကင်းလို့ဆင်းရဲတာလားဆိုတဲ့အဖြေမှန်ကိုမြင်အောင်ကြည့်ရဟုတ်တယ်မဟုတ်လားတခုခုပြက်သွားလို့ဒုက္ခရောက်တယ် ကိုဟာမို့လို့သာဆင်းရဲရတာကိုဟာမဟုတ်ရင်လည်းမဆင်းရဲပြန်ဘူးကြည့်ကြည့်အခုကဘာမှာပျက်စီးမှုတွေအများကြီးကြုံနေတယ်อืมအဖြစ်တော့ဘာမှမဖြစ်ဘူးเนาะကိုပိုင်ဆိုင်တဲ့အရာတစ်ကြက်တန်နှစ်ကြက်တန်ပျက်စီးသလောက်တော့ကိုယ်စိတ်ထဲမှာတချို့မထိခိုက်ဘူးဟုတ်လားငါဟာလို့လှုပ်ထားတာမှာမဟုတ်ဘဲကိုဟုတ်လားဒါကြောင့်ပျက်စီးလို့ဒုက္ခရောက်ရတယ်ဆိုတာထက် အဲ့ဒီမပျက်စီးခြင်းလို့ပျက်စီးတဲ့အရာရဲ့ပုံမှာဆွဲမဲ့ထားလို့ဒုက္ခရောက်ရတယ်ဆိုတဲ့အဖြေမှန်ကိုအရင်ရဖို့ဘုန်းဘုန်းတို့စူးစမ်းသင့်တယ်နော်အခုဒါကိုမြတ်စွာဘုရားအလိုတော်ရရှင်သာရိပုတ္တရာပြောနေတာဟုတ်လားလောဘမှာဘာအပြစ်ရှိလို့ဒီလောဘကိုသင်တို့ဆရာကဖယ်ခိုင်းတာလို့ဟေ့လောဘမကင်းတဲ့လူသူလောဘဖြစ်တဲ့အရာပြက်တာနဲ့သူဆင်းရလိမ့်မယ်ပြောပြီနော်လောဘကိုပယ်တဲ့နေရာမှာဘာကျူးရှိလို့လောဘကိုပယ်ခိုင်းတာလဲဟာလောဘမရှိတဲ့လူသူ့သူဘာကြီးဘလို့ပြက်နေတယ်သူအေးအေးဆေးသေးပဲ အဲ့ဒါကြောင့်မလို့လောဘကိုပယ်အကျိုးအလွန်ကြီးမားတဲ့အတွက်ကြောင့်လောဘကိုပယ်လို့ပြောတာဟောဒါတရားပထမပိုင်းပဲဒီဥစ္စာမိကုံးဘယ်နှခုလုံး၄ခုမှတ်တာနော်ရသော်ပဲယူဝါဒနှစ်ချုပ်ကပါလဲစန္ဒသာကဝိနည်းခါဒီလောဘဖေရှားကြီးကိုခေါ်ပြတဲ့ယူဝါဒရှိဘာရဲ့ပုံမှာဖြစ်နေတဲ့လောဘကိုပယ်ရမှာတော့တဘာဝတရားခန္ဓာ၅ပါးအစုဝေးကြီး၅ခုရဲ့ပုံမှာဖြစ်နေတဲ့လောဘကိုပယ်ရမယ်လို့ခေါ် ဘာအပြစ်ရှိလို့ဒီလောဘမှာဘာအပြစ်ရှိလို့ပယ်ခိုင်းတာရောလောဘမကင်းရင်ကိုမျက်နှိုးတဲ့အရာပျက်စီးတာနဲ့ကိုဒုက္ခရပါလိမ့်မယ်ဟုတ်ပြီနော်လောဘပယ်ရှားတဲ့အခါမှာဘာအကျိုးရှိလို့ပယ်ရှားခိုင်းတာရောလောဘပယ်ရှားနိုင်တယ်ဘာတွေဘလို့ပြက်ပြက်ဘာတွေဘလို့ပြက်ပြက်လို့ပြောတာပြောတာအကုန်ပြက်မှာနော်တစ်ချိန်ကြာဟုတ်လားမပြက်သေးတာပဲရှိပြက်နေတာနဲ့ပြက်မှာနဲ့ဒါပဲလေမဟုတ်ဆိုတော့ရေးရစကလုံးလေးတဲ့တစ်ခါလေးအလွန်ကိုကောင်းတယ်ဒီခန္ဓာမှာဘာနဲ့ဘာပဲရှိအောင်ဆိုတော့ သေမာနဲ့သေတာပဲရှိနေတယ်စွဲနေတယ်အငငယ်တုန်းကနာခဲ့တဲ့တရားလေးဘုန်းတို့ခန္ဓာမှာဘာနဲ့ပါပဲရှိတယ်သေမာနဲ့သေတာသေမာဆိုတာဖြစ်တာပြောတာသေတော့မှာမလို့ဖြစ်လာဟုတ်လားသေတာဆိုတာပြတ်သွားတာကိုပြောတာသေမာရဲ့သေတာရဲ့ဘလို့စကလုံးကျွယ်ဝနေတောင်ဆရာကြီးဦးထေးလိုက်ရမဟုတ်ဆိုလို့ကြီးကိုခိတ္တရှင်ကုမာရကတ္တပလို့အဲ့လိုလေးကပီးတက်တယ်ဆန့်ကျင်တဲ့စကားလုံးတွေတရားတွေပြောတဲ့နေရာမှာ ရှင်ကုမာရကတ္တပဣတရေရတယ်ဟုတ်လားမဟုတ်ဆိုရင်စကားအလွန်ကျွမ်းကျင်လိမ့်ပါတယ်နော်တရားဆရာဟုတ်လားဟုတ်လားကိုဘယ်နှမျိုးမေကွန်းဘယ်နှမျိုးတော့၄မျိုးနော်၄မျိုးဖြည့်ပြီးပါဟုတ်လားဆက်ပြီးတော့ရှင်သာရိပုတ္တရာကအဲ့ဒီမေကွန်းနေနဲ့တိတ်မဆိုင်ဘူးလို့ထင်ရတဲ့စကားနှစ်ခွန်းထပ်ပြောတယ်အဲ့ဒါကဘာလို့ဆိုတော့အနှစ်ချုပ်လေးပဲပုံပြောမယ်မြတ်စွာဘုရားဟာဘလို့အနေအထားမျိုးကိုချီးမွမ်းတော်မူသလဲဆိုတဲ့အချက် နော်ဘုရားကဘလို့အနေထားမျိုးကိုချီးမွမ်းတယ်လေအဲ့ဒါကိုရှင်သာရိပုတ္တရာဘလို့လေးကင်ပြောတော့ဆိုတော့မရှင်လို့တဲ့အကုသိုလ်တရားတွေနဲ့နေလို့များတကယ်လို့အခုလောလောဆယ်လဲစိတ်ထဲမှာချမ်းသာတယ်တတ်တာတယ်ငြိမ်းအေးတယ်သုံးချက်မှတ်နော်ဒီစကလုံးသုံးတော့ကိုအကုသိုလ်တရားတွေနဲ့နေလို့စိတ်ထဲမှာချမ်းသာတယ်တတ်တာတယ်ငြိမ်းအေးတယ် သိပြီးတဲ့နောက်မှာလည်းပဲအဲ့ဒီအကုသိုလ်တရားတွေကကောင်းရာမြတ်ရာကိုကိုအောင်မယ်ဆိုလို့ရှိရင်အဲ့ဒီအကုသိုလ်တရားတွေပယ်နိုင်ခြင်းကိုမြတ်စွာဘုရားမချီးမွမ်းလေရာတဲ့တကယ်စင်စစ်အကုသိုလ်တရားတွေကိုပယ်နိုင်မယ်ဆိုလို့ရှိရင်တကယ်စင်စစ်အကုသိုလ်တရားတွေဆိုတာဖြစ်စေမှလည်းပဲစိတ်ထဲမှာဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်နော်သိပြီးတဲ့နောက်မှာလည်းယုံညံ့တဲ့ဘဝတွေကိုပို့လိုက်တယ်ဒါကြောင့်မို့လို့အကုသိုလ်တရားတွေပယ်နိုင်မယ်ဆိုရင်မြတ်စွာဘုရား ချီးမွမ်းတယ်တဲ့ဟောအကုသိုလ်တရားရဲ့တဘာဝကိုပြောတာဟုတ်လားအကုသိုလ်ဆိုတာဘာတော့နော်တာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်နဲ့တကွဖြစ်ခြင်းဆင်းရဲတဲ့အကျိုးကျေးဇူးကိုဆင်းရဲတဲ့အကျိုးရလဒ်ကိုဖြစ်စေခြင်းသဘောရှိတာကိုအကုသိုလ်လို့ခေါ်တာဟုတ်လားဖြစ်ဆဲပါလဲပဲဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်ဆိုတာအပြစ်ရှိတာပဲလေအပြစ်ဆိုတာကိုယ်ကို ထိခိုက်တယ်သူများကိုထိခိုက်တယ်ဆိုရင်ဒါအပြစ်လို့အဲ့လိုနားလည်ရတယ်အကုသိုလ်ဖြစ်ပြီဆိုရင်အ ਨੇ ဆုံးတော့ကိုယ့်ကိုယ်ကိုထိခိုက်တယ် ဟုတ်လားပြီးရင် तू ကဘလို့အကျိုးရလက်ကိုဖြစ်စေမှာဆင်းရဲတဲ့ပူလောင်တဲ့အကျိုးရလက်ကိုပဲဖြစ်စေတယ်အဲ့ဒါအကုသိုလ်လို့နာမည်တက်ရတယ်အဲ့လို့ရှိရင်ဟောအကုသိုလ်ရဲ့တဘာဝပြီးတော့ဘုံဘုံနည်းနည်းလေးချုပ်ပြီးပြောမှာဟုတ်လားအခုလောလောဆယ်မြတ်စွာဘုရားချီးမွမ်းပုံလေးကိုအရင်ပြောမှာနော်အကုသိုလ်တရားတွေဟာအခုလောလောဆယ်ဒိဋ္ဌိဝဓမ္မိဒုက္ခံဒုက္ခံဝိရတိတာဝိကတာတာဥပါယတာပရိလာကာယတဗေဒပရမရဏဒုက္ခရင်ပဋိကင်္ခာ နော်တတမဘဂဝါအကုသလနာဓမ္မနာပဟနာဝန္ဒီတိအဲပါဠိလေးနော်အဓိပ္ပာယ်မှာပြောတယ်အကုတို့တရားတွေနဲ့များနေမယ်ဆိုရင်အခုလောလောဆယ်ကိုပဲတဝိကတာဆင်းရဲခြင်းနဲ့တကွာတဥပါယတာပင်ပန်းခြင်းနဲ့တကွာတပရိလာဟပူလောင်ခြင်းနဲ့တကွာဒုက္ခဆင်းရဲရဲ့ဝိရတိသူနေရလိမ့်မယ်သုံးချက်ပြောနော်သူ့ရဲ့စိတ်ဟာဆင်းရဲမှုပင်ပန်းမှုပူလောင်မှုဆင်းရဲတာဘူးတော့မြတ်စွာဘုရားသုံးမျိုးပြောတယ်နော်ဆင်းရဲတယ် ပင်ပန်းနေပူလောင်နေပူလောင်မှုကတော့အထွတ်အထိပ်ပေါ့နော်ဆင်းရဲမှုအာကြီးလာလို့ရှင်တကူလုံးကိုပါလားပူလာတယ်ချွေးတွေပါတွေပါထွက်လာတယ်သူကအခက်မသိရင်အသက်ပါသိသွားနိုင်တယ်ဒီထိသွားတာပူလောင်လုံးအာကြီးလာဘာမှမမြင်တော့ဘူးဘာမှမသိတော့ဘူးချို့သူဘာမှမကြားတော့ဘူးစိတ်တွေတကယ်ကိုပဲသူသဖြင့်ဒေါသမီလောင်ပြီဆိုလို့ရှင်အဲ့လိုမျိုးဖြစ်တတ်တယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားရဲ့အလိုတော်ကြပြောနေတာရှင်သာတိပုတ္တရာဟုတ်လား အကုသိုလ်တရားတွေဆိုတာခုဖြစ်စဲမှာလည်းပဲဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်ပြီးရင်ဟောဒီတဘာဝကဘယ်ကိုပို့နိုင်တဲ့တဘာဝတော့ရုံညက်တဲ့တဘာဝကိုပို့မဲ့တဘာဝကာယတဗေဒပရမရဏဒုက္ခရင်ပါဋိကင်္ခပျက်စီးခြင်းကြလို့သေရပြီဟေးဆိုတာနဲ့ပျက်စီးခြင်းကလည်းမကြပဲနေမှာမဟုတ်ဘူးတစ်ချိန်ချင်းကြဟုတ်လားကြလာတဲ့အချိန်မှာ तू ကဘယ်ကိုဆက်ပြီးတော့ဖြစ်စီမှာတော့ရုံညက်တဲ့ဘဝကိုဆက်ပြီးတော့ဖြစ်စီအနှစ်ချုပ်ပြောရရင်အကုသိုလ်ဆိုတာအခုလဲဆင်းရဲတယ်နောင်လဲ ဆင်းရဲစေလိမ့်မယ်ဒါကြောင့်အကုသိုလ်ကိုမြန်ပယ်နိုင်မယ်ဆိုရင်မဖြစ်အောင်လုပ်နိုင်မယ်ဆိုရင်အဲ့ဒီလူကိုမြတ်စွာဘုရားချီးမွမ်းတယ်အဲ့ဒီကိစ္စအဲ့ဒီအနေထားကိုမြတ်စွာဘုရားချီးမွမ်းတယ်တဲ့နော်တတ္တမဘဂဝါအကုသလနံဓမ္မနံပဟာနံဝဏိတိနော်အကုသိုလ်တရားတွေဟာအခုလဲဆင်းရဲလို့နောက်လဲဆင်းရဲစီမဲ့တရားဖြစ်လို့သူ့ကိုမြန်မဖြစ်အောင်လုပ်နိုင်ဩကိုကိုကိုမဆင်းရဲအောင်လုပ်တတ်တဲ့လူပဲလုပ်နိုင်တဲ့လူပဲဆိုပြီးတော့မြတ်စွာဘုရားချီးမွမ်းတယ်တဲ့ဒါဘုရားချီးမွမ်းခြင်းတစ်မျိုးဟုတ်လား နောက်ဘုရားချင်းခွန်ကြီးတမျိုးပါပါတော့အဲ့ဒါရှင်သာတိဗုဒ္ဓရာပြောပုံလေးအတိအကျပြောကြည့်မယ်နော်မရှင်တို့တဲ့ကုသိုလ်တရားတွေနဲ့မြန်နေလို့အခုလည်းပဲဆင်းရဲမယ်ပင်ပန်းမယ်ပူလောင်မယ်နောင်တဲ့ရုံညံ့တဲ့ဘဝကိုရောက်သွားမယ်ဆိုရင်အဲ့ဒီကုသိုလ်တရားတွေနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားမချီးမွမ်းလေရတကယ်စင်စစ်ကုသိုလ်တရားဆိုတာအဲ့လိုမဟုတ်ဘူးတဲ့ကုသိုလ်တရားဆိုတာအခုလောလောဆယ်မှာကိုပဲစိတ်ထဲမှာချမ်းသာတယ်တက်တာတယ်ငြိမ်အေးတယ်ပြီးရင်လည်းပဲမြင့်မြတ်တဲ့ဘဝကိုရောက်စေလိမ့် ဒါကြောင့်မို့လို့ကုသိုလ်တရားနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားချီးမွမ်းနေတဲ့။နောက်ဒိဋ္ဌိဝဓမ္မေဒုက္ခဝိရတိအဝိကာတအနုပါယတအပရိလဟံကာယတပေတာပရမရဏသူကတိပါတိကင်ခာနော်ကောင်းတာလေးနဲ့ကုသိုလ်လေးနဲ့နေလိုက်လို့ရှင်ခုလည်းပဲချမ်းသာဆင်းရဲခြင်းမရှိပြီးတော့ပါလေတတ္တာတာပင်ပန်းခြင်းမရှိပြီးတော့ပါတော့ငြိမ်းအေးတယ်ပူလောင်မှုမရှိဘူးတဲ့ချမ်းသာတယ်တတ္တာတယ်တတောင့်တတ္တာရှိတယ်နေတာထိုင်တာရှိတယ် ပို့ပြီးတော့ရှင်းအောင်ပြောရင်ဇိမ်ကြနော်ကုသိုလ်နဲ့နေရတာဇိမ်ကြတယ်တကယ်တမ်းကုသိုလ်ကမှဇိမ်ပဲဟုတ်လားကုသိုလ်နဲ့နေရတာဇိမ်ကြတယ်ဇိမ်မကြသေးရင်အဲ့ဒါကုသိုလ်ကောင်းကောင်းမရှိသေးလို့ဟုတ်လားကုသိုလ်လေးနဲ့စေရောက်ကိုရောဇိမ်ကြပြီးတော့နေတဲ့အနေထားလေးကိုနေတတ်အောင်လုပ်ဟုတ်လားကုသိုလ်ကဇိမ်ကြပြီးရင်ပါတော့ပူပူလောင်လောင်ကြားမှာမဟုတ်ဘူးတော့ဇိမ်ကြမှာတော့ပဲပူပူပါမယ်ပူရင်လည်းပဲဇိမ်ကြတယ်ပြောမှာဟုတ်လားငိမ့်ငိမ့်အေးအေးဩအေးချမ်းလိုက်တာလို့စိတ်ထဲက ထုတ်ပြီးတော့ပြောရလောက်အောင်ကုသိုလ်ဟာအဲ့လိုအစွမ်းတတ္တိရှိအဲ့ဒီလိုသဘောတဘာဝမျိုးဟာအနာဂတ်ဘလို့အနာဂတ်မျိုးကိုဖန်တီးမှာတော့ကောင်းမွန်တဲ့ချမ်းသာတဲ့ဘဝမျိုးကိုပဲဖန်တီးမှာကာယတဗေဒပရမရဏသူဂတိပါတိကင်ခာကောင်းတဲ့ဘဝရောက်မယ်လို့ပြောအခုလဲချမ်းသာတယ်နောင်လဲချမ်းသာစေလိမ့်မယ်နှစ်ချုပ်ရင်ဒါပဲဒါကြောင့်မလို့တတ္တမဘဂဝါကုသလနံဓမ္မနံဥပတမတံဝဏီတိဟုတ်လားဒါကြောင့်မြတ်စွာဘုရားဟာကုသိုလ်နဲ့ပြည့်စုံခြင်းကိုချီးမွမ်းတော်မူ၏ဟောဘုရားချီးမွမ်းခြင်းမလို့ နှမျိုးနော်အကုသိုလ်ကိုပယ်နိုင်ရင်ဘုရားချီးမွမ်းတယ်။အောင်ဆိုဆင်းရဲဒုက္ခရဲ့အကြောင်းကိုသူဖယ်နိုင်လို့တော်တယ်ကိုကိုမဆင်းရဲအောင်လုပ်တယ်။နော်ဒုတိယပါတော့ကုသိုလ်နဲ့ပြည့်စုံခြင်းကိုချီးမွမ်းတယ်ဘလို့တော့အော်တော်တယ်ကိုကိုချမ်းသာအောင်လုပ်နိုင်လို့ဒီနေရာမှာစဉ်းစားဘုသူ့ကိုရှေ့တန်းတင်ထားတာတော့ကုသိုလ်နဲ့အကုသိုလ်အကုသိုလ်အကုသိုလ်နဲ့ပြည့်စုံခြင်းရဲ့အကုသိုလ်ပယ်ရှားနိုင်ခြင်းရဲ့ဘယ်ဟာကိုရှေ့တန်းတင်တာလဲအကုသိုလ်ပယ်ရှားခြင်းကိုရှေ့တန်းတင်တာနော်ဒါကြောင့်ဟိုဘုရားဆုံးမအနှစ်သာရ အနှစ်ချုပ်ကိုလည်းကြည့်ကြည့်လိုက်တယ်။တဝပါပတအကရဏကုသလတဥပသမနာသစိတပိယောလဗနာအေတံဘုရဏတဏမကောင်းမှုရှောင်ကောင်းမှုရှောင်ရှောင်စိတ်ကြလား။ကောင်းတာအရင်လုပ်ခိုင်းတာလားမကောင်းတာအရင်ရှောင်ခိုင်းတာလား။အဲ့ဒါတတိထတတိထဟုတ်တယ်ဘုံကတော့အသေးစိတ်ကလေးစဉ်းစားကြည့်မိတယ်။ဘဝမှာချမ်းသာဖို့လည်းမစင်ရဲဖို့ကပိုအရေးကြီးတယ်အရင်အရေးကြီးတယ်။မစင်ရဲတာနဲ့ချမ်းသာတာအတူတူပဲမဟုတ်လားလို့မပြောနဲ့နော်။မတူတဲ့နေရာမတူဘူးဟုတ်လား။နော်မစင်ရဲဖို့ကချမ်းသာဖို့လည်းပို့ပြီးတော့ အရေးကြီးတယ်နော်မစင်းရဲအောင်လုပ်ပြီးမှချမ်းသာမှုပြည့်စုံအောင်ဆက်လုပ်နော်စင်းရဲနေလို့ရှိရင်ဘာမှအဆင်မပြေတော့ဟုတ်လားဒါကြောင့်ဘောမှာနံပါတ်1မစင်းရဲတရားနံပါတ်2ချမ်းသာမှုပြည့်စုံစေရမယ်ဒီလိုသွားမယ်နောက်ဆုံးဒုက္ခအလုံးငြိမ်းသွားစေရမယ်အဲအဲ့ဒါမကောင်းမှုရှောင်ကောင်းမှုရှောင်စိတ်ကိုဖြောင်းထားရဲ့အကျိုးရလက်ပဲမကောင်းမှုရှောင်ရင်မစင်းရဲဘူးကောင်းမှုရှောင်ရင်ချမ်းသာလိမ့်မယ်စိတ်ကိုဖြူအောင်ထားနိုင်တဲ့တနေ့ဘဝဒုက္ခတွေကလွတ်သွားလိမ့်မယ် စိတ်တကယ်ဖြူစင်ပြီဆိုရင်ဘဝဒုက္ခကြီးပဲလို့သူတကယ်နားလည်မယ်ဘဝရဲ့ပုံမှာမမုန်းနေတဲ့သဘောကိုကအညစ်အကြေးပဲအဲ့ဒီအညစ်အကြေးကိုပယ်နိုင်တာနဲ့ဘဝဒုက္ခတွေကလည်းသူကျော်လွှားသွားနိုင်လိမ့်မယ်ဒါပဲဟုတ်လားခုဒီကုန်းရုပ်လေးဘုံဘပြောရင်တာပါတော့ခုဒီတုတ်တန်လေးဘုံဘုံပြောလိုက်ပြီဒါပဲဒါရှင်သာရိပုတ္တရာဟောတာဟုတ်လားမိကုန်းမလည်းခုတော့လေးခုသင်တို့ရဲ့ဆရာမြတ်စွာဘုရားရဟန်းဂေါတမဘာယူဝါဒရှိလေလောဘဖေရှားရေးကိုဟောပြတဲ့ယူဝါဒရှိတယ် ဘယ်ပုံမှာဖြစ်နေတဲ့လောဘကိုပေးရမှာလဲလို့မေးရင်ခန္ဓာ၅ပါးယုံနာတရားသဘာဝတရားတွေပုံမှာဖြစ်နေတဲ့လောဘကိုပေးရမယ်လို့ဟောတယ်လောဘမှာဘာပြည့်ရှိလို့ဒီလောဘကိုပယ်ဖို့ဟောရတာတော့လောဘကိုမပယ်နိုင်ရင်သူမျက်နှိုးနေတဲ့အရာပျက်စီးတာနဲ့သူဒုက္ခရောက်နိုင်မယ်ဒီအပြစ်ကိုမြင်လို့လောဘကိုပယ်ဖို့ဟောရဟုတ်လားလောဘပယ်ရှားရင်ဘာအကျိုးရှိမှာမလို့ဒီလောဘကိုပယ်ရှားဖို့ဟောရတာတော့လောဘမရှိတဲ့ပုဂ္ဂိုလ်လောကကြီးဘလို့ပျက်စီးနေလဲလောကဆိုတဲ့သဘောအတိုင်းလောကဆိုတာပျက်စီးခြင်းပဲလေ လှုပ်စတိပလှုပ်စတိတိလောကောတယ်ဟုတ်လားကြားဘူးတယ်မဟုတ်လားပယိုဖရဲ့ပြိုကွဲဗယံမရာဖြစ်ရှင်လို့ဖြစ်ပြက်ရှင်လို့ပြက်နေတဲ့သဘောကိုလောကလို့ခေါ်တာဟုတ်ဟုတ်လားဒါပြက်လာတဲ့တနေ့လောဘမရှိတဲ့လူဘာဖြစ်မလဲဘာမှမဖြစ်ပြက်လာတဲ့တနေ့လောဘကြီးတဲ့ပုဂ္ဂိုလ်ဘာဖြစ်မလဲအာကျွန်တော်မှကုန်ဒုက္ခရောက်ဒါပဲဟုတ်လားဒါပထမပိုင်းနော်နောက်ဘုရားချီးမွမ်းခြင်းမနှမျိုးတော့နှမျိုးအကုသိုလ်တရားကိုပယ်နိုင်ရင်ဘုရားချီးမွမ်းတယ်ဘာကြောင့်လဲအကုသိုလ်ဆိုတာခုလဲဆင်းရဲတယ်နောက်လဲဆင်းရဲစေလိမ့်တယ်အဲ့ဒါကိုအသေးစိတ်ဘယ်လိုပြောလို့ အခုလည်းပဲဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်နောင်လည်းရုံညံ့တဲ့ဘဝကိုရောက်စီလိမ့်မယ်ဒီလိုမျိုးပြောတယ်နော်ဒါကြောင့်အကုသိုလ်ကိုပယ်နိုင်ရင်ဘုရားချီးမွမ်းတယ်နောက်တစ်ချက်ကဘာကိုချီးမွမ်းတော့ကုသိုလ်ကိုပြည့်စုံအောင်လုပ်နိုင်ရင်ချီးမွမ်းတယ်ဘာကြောင့်လဲကုသိုလ်ဆိုတာခုလဲချမ်းသာတယ်နောင်လဲချမ်းသာစီမယ်တရားအကျေဘယ်လိုပြောရလဲကုသိုလ်နဲ့မြန်နေရင်ခုလည်းပဲချမ်းသာတယ်တတ်တာတယ်ငြိမ်းအေးတယ်စိတ်ကြတယ်နော်ပြီးရင်လည်းပါတော့မြင့်မြတ်တဲ့ကောင်းမွန်တဲ့ဘဝကိုရောက်စေလိမ့်မယ်အဲဒါကြောင့်မလို့ကုသိုလ်ကိုမြန်ပြည့်စုံအောင်လုပ်နိုင်မယ်ဆိုရင် အလွန်တော်တဲ့လူဆိုပြီးမြတ်စွာဘုရားချီးမွမ်းနေတယ်အဲ့တော့ဘုမဘာဆက်ပြောရင်စိတ်ကလေးကရှိနေတော့ဆိုတော့5မိနစ်လောက်တော့ပြောလိုက်အောင်အဲ့ဒီကုသိုလ်နဲ့အကုသိုလ်ဆိုတဲ့စကားလုံးလေးကိုနဲ့နဲ့ရှန်ရှန်နားလည်တွေးမိစေချင်တာပေါ့ကုသိုလ်နဲ့အကုသိုလ်လို့ပြောလိုက်ရင်ဘုံဘုံတို့ကကုသိုလ်ဆိုရင်လည်းအပေါ်ယံလောက်ပဲစိတ်ထဲကမြင်မိတတ်တယ်အကုသိုလ်ဆိုရင်လည်းအလွန်ကြင်ကြံထန်ထန်ကြီးလောက်ကိုပဲအကုသိုလ်လို့မြင်မိတတ်တယ်အကုသိုလ်လို့ပြောလိုက်ရင်ကိုယ်နဲ့အကုသိုလ်နဲ့ဆိုင်တောင်မဆိုင်ဘူးလို့တောင်ရှုပ်ထင်တယ်ထင်မထင် အဲနေတာတော့အကုသိုလ်နဲ့နေတာများအဲ့လိုကိုလွဲနေတာအဲ့လိုကိုလွဲနေတာနော်ကုသိုလ်လို့ပြောလိုက်လို့ရှိရင်လည်းပဲအဲကုသိုလ်ကြတော့အမြဲတမ်းရနေတယ်လို့သူတို့သိမထင်ဒါပေမဲ့အကုသိုလ်လို့ပြောတာအကုသိုလ်တော့တို့မဖြစ်ပါဘူးလို့ထင်ကြတာများတယ်ဒါကိုချင်းစာပြီးတော့ပြောတာပါဟိုဒေသနာတစ်ခုမှာဟောထားတာတွေကိုအခြေခံပြီးတော့ပုံပုံပြောမယ်အကုသိုလ်အကုသိုလ်လို့မှန်မှန်ကန်ကန်ကောင်းကောင်းပုံပုံပြောခြင်းတယ်ဆိုရင်និဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါတဲ့ နိဝရဏတရား၅ပါးဟာတက်တက်ဘာမှမရောရှက်တဲ့အကုသိုလ်တရားတက်တက်ဖြစ်တယ်တဲ့နိဝရဏတရား၅ပါးတဲ့အဲဒီတော့ကာမိဆန္ဒနိဝရဏကာမဂုဏ်ကိုမမောတဲ့စိတ်ပြပါဒနိဝရဏအာယုန်နဲ့ရံဖြစ်နေတဲ့သဘောဟုတ်လားမကြည်မနဲ့ဖြစ်နော်ပြီးတော့ဗာထိနာမိတာနိဝရဏစိတ်ရဲ့လေးလံထိုင်ပိုင်အင်းကြီးပြီးတော့ဘာအစွမ်းမှမရှိဘူးနဲ့အစွမ်းတုံးနေခွေးပြီးတော့ပဲအိတ်လိုက်ချင်တော့လေရုပ်ကြီးပါတော့မထောင်နိုင်တော့နော်စိတ်ကလေးတာနဲ့ရုပ်ပါပြိုကြကြနော် မျိုးလုံးကိုမဖွင့်နိုင်တော့ဒီအပေါ်ဆုံးမျက်ခွန်လေးတောင်မလှမ်းနိုင်တော့နော်ဌိနာမိတ်တဟုတ်လားပြီးတော့ပါဥဒိစ္စကုက္ကုစစိတ်တွေပြန်လွယ်လာနော်လုံမိတဲ့အကုသိုလ်မလုံမိတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့စိတ်ထဲမှာလောင်တာနဲ့ပူလောင်တာအဲဥဒိစ္စကုက္ကုစပြီးတော့ပါတော့ဝိရှိကိစ္စအမှန်တရားနဲ့ပတ်သက်ပြီးတော့စိုးပြချက်ချက်မှန်မှန်ကန်ကန်မချနိုင်တန်တရားဖြစ်ဟုတ်လားအဲ့ဒီသဘော၅မျိုးကိုမြတ်စွာဘုရားအကုသိုလ်လို့နာမည်တက်တယ်ဘလို့တောင်ပြောတယ်ကေဝလောဟာယ ဒီတရားတွေဟာတက်တက်အကုသိုလ်ပဲတဲ့ဘာမှတော့မရောဘူးတဲ့စင်လုံးချောဟုတ်လားစင်လုံးချောဆိုတာကဒီပြင်ကောင်းတာလေးဘာမှတော့မပါဘူးလို့ပြောတာဟုတ်လားကင်းမလားအကုသိုလ်အဲကဲအကုသိုလ်တဲ့နဲ့ဟုတ်တယ်မလားစဉ်းစားကြည့်နော်ကာမိစန္ဒဆိုတဲ့လောဘရဲ့ဗျာပါဒဆိုတဲ့ဒေါသရဲ့ဟုတ်လားမမกินဘူးလို့တွတ်တော့လည်းမกินဘူးပေါ့ကွယ်กินတဲ့အခါလေးတွေရှိရဆိုလည်းပဲအမှန်တတိထားဟုတ်လားอืมနော်အဲဒါပြောပြပါပြောတယ်မြတ်စွာဘုရား ကုသိုလ်ကုသိုလ်လို့တဲ့ကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်ပြောခြင်းတယ်ဆိုလို့ရှိရင်တတိပဋ္ဌာန်တရား၄ပါးကိုကုသိုလ်လို့ပြောလိုက်ပါတယ်တတိပဋ္ဌာန်တရား၄ပါးသည်တသက်ဘာအကုသိုလ်မှမရောရှက်တဲ့ကုသိုလ်တရားတသက်ဖြစ်တယ်တဲ့နော်အကုသလရာတိတုတ်တာဆိုတဲ့တတိပဋ္ဌာန်တန်ရုပ်မှာရှိဒီစကားလေးဟုတ်လားကုသိုလ်တသက်ဟာပါတယ်တတိပဋ္ဌာန်တရားတတိပဋ္ဌာန်တရားဘယ်နှပါးရှိတော့၄ပါးရုပ်ရှုကြီးကိုအမှန်တိုင်းသိတာခံစားမှုတွေကိုအမှန်တိုင်းသိတာဟုတ်လား စိတ်တွေကိုအမှန်တိုင်းသိတာဓမ္မသဘာဝအသေးစိတ်တွေကိုအမှန်တိုင်းသိတာအနှစ်ချုပ်ကြွရင်ကိုယ်ခန္ဓာရဲ့သဘာဝပေါ်မှာပဲကိုယ်စိတ်ကိုထားပြီးတော့နားလေအောင်လုပ်နေတာအဲ့ဒါပါလို့တတိပဋ္ဌာန်အဲ့ဒီတတိပဋ္ဌာန်တရားစိတ်နဲ့ကိုယ်နဲ့ကပ်ရင်ကုသိုလ်အများအမြင့်မြတ်ဆုံးကုသိုလ်ဖြစ်နေတာနော်ဟောစိတ်နဲ့ကိုယ်နဲ့မကပ်ပဲဖြစ်ဟုတ်လားစိတ်နဲ့ကိုယ်နဲ့ကပ်အောင်လုပ်နော်တတိပဋ္ဌာန်တရားဆိုတာစိတ်နဲ့ကိုယ်နဲ့ကပ်အောင်လုပ်တာဟုတ်လား ပထမဦးဆုံးဒါစိတ်နဲ့ကိုယ်နဲ့အရင်ကအောင်လုပ်တာကာယ ानु ပတနာသတိပဋ္ဌာန်ဆိုတာကိုယ်လို့ရည်ညွှန်းတာပေါ့နော်ဒီပုံမှာပဲစိတ်ရှိပထမဦးဆုံးထင်ရှားတာကိုမြတ်စွာဘုရားသင်ပေးတယ်ဝင်လေထွက်လေပြီးတော့ဘာလို့တော်တာလာတာလှုပ်ရှားတာအကုန်လုံးအစီအစဉ်တကျမြတ်စွာဘုရားတော့သင်ပေးပြီးသားဘာမှကိုမလိုတော့ဘူးနော်ပြီးပြီးဆုံးဟုတ်လားပြီးတော့မှပါတော့စိတ်နဲ့စိတ်နဲ့ထပ်ကတ်တာပေါ့ဟုတ်လားစိတ်ကိုစိတ်နဲ့ပြန်ကြည့်နော်ဝေဒနာတွေကိုပြန်ကြည့် ကိုဘဝဘဝနဲ့စိတ်နဲ့တခါပြန်ပြီးတော့တတိနဲ့ကတ်နဲ့ကြိုးစားတာပေါ့အဲ့လိုကြိုးစားရင်ဉာဏ်ပညာဖြစ်ထွန်းလာဘဝဆိုတာဘာကြီးပါလို့သိလာလိမ့်မယ်ပေါ့နော်အဲ့လိုသိလာတဲ့အချိန်မှာကုသိုလ်တွေကတဖြည်းဖြည်းနဲ့မြင့်မြတ်သွားတယ်ဒီမှာပြောရင်တာပါတော့အကုသိုလ်ဆိုတာនិဝရဏတရားတွေကိုပြောတာကုသိုလ်ဆိုတာပရိပဌာန်တရားတွေကိုပြောတာဆိုတဲ့မြတ်စွာဘုရားရဲ့ဒေသနာဒါကိုစဉ်းစားရမယ်နောက်တစ်ခုလွယ်လွယ်လေးမှတ်ကုသလမူလအကုသလမူလဆိုပြီးတော့မူလ6မျိုး အကြံဉာဏ်လေးဟောတာရှိမူလဆိုတာအရင်ကကြားတဲ့အကြောင်းတရားမူလကိုတိုင်းရိုက်ပါလာပြန်တစ်ပင်ရဲ့အမြစ်မူလဆိုတာအမြစ်နော်အဲ့တော့ကုသလမူလအကုသလမူလကုသိုလ်အားလုံးရဲ့အရင်အမြစ်အကုသိုလ်အားလုံးရဲ့အရင်အမြစ်အကုသိုလ်အားလုံးရဲ့အရင်မြစ်ကမှလုံးဆိုတော့လောဘဒေါသမောဟတော့အကုသိုလ်လို့ပြောလိုက်ရင်လောဘဒေါသမောဟဒီသုံးလုံးကိုပြေးပြီးတော့ကိုမြင်မိရခုနနိဝရဏတရား၅ပါးနည်းနည်းများသေးတယ် ဟုတ်လားမှတ်မိရင်မှမှတ်မိပဲအခုပြောတဲ့လောဘဒေါသမောဟကတော့မမှတ်မိတဲ့အကြောင်းကိုမရှိဘူးအကုသိုလ်လို့ပြောလိုက်ရင်ပါလောဘဒေါသမောဟကိုပြင်းမြင်လိုက်ဒါပဲသူတို့ကလွယ်လို့တခြားဘာမှမရှိဘူးသူတို့ကအကုသိုလ်လည်းဖြစ်တယ်နောက်ထပ်အကုသိုလ်ကိုလည်းထပ်ပြီးတော့ဖြစ်စေတတ်တဲ့အရာတွေသူတို့ကိုယ်တိုင်ကလည်းအကုသိုလ်ပဲနောက်ထပ်သူတို့ကဖြစ်စေမဲ့အရာလည်းအကုသိုလ်တွေပဲအကုသလမူလားအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဟုတ်လားသူတို့လည်းအကုသိုလ်သူတို့ကလည်းအကုသိုလ်ပဲဆက်ဖြစ်စေတယ် နောက်ကုသလမူလကျတော့ဘာလို့အလောဘအာဒေါသအမောဟနော်ဆွန့်လွတ်နိုင်တာလူချင်းမမောမှုမရှိတာဒါကိုအလောဘလို့ပြောတာနော်အာဒေါသဆိုတာမေတ္တာနော်တတ္တဝါတွေရဲ့ပုံမှာတကယ်ကိုရှိတဲ့ရဘာအဖို့ထင်မှာမရှိဘူးစဉ်းစားလိုက်တာနဲ့ကုသိုလ်တမ်းဖြစ်တယ်မေတ္တာအာကြီးတယ်လို့တတ္တဝါပညာကိုအာယုံပြုလိုက်တာနဲ့မေတ္တာတမ်းဖြစ်တယ်ခုဘုန်းတော်ပုထုဇဉ်တွေကအញ្ញံကြမ်းတမ်းတာနော်အာယုံပြုလိုက်တာနဲ့ဘာတမ်းဖြစ်တယ် ဒေါသတန်ဖြစ်တယ်ဟုတ်လားဒီလိုတော့နော်မပြေလည်မှုမကျေနပ်မှုတန်ဖြစ်တယ်လူတယောက်ကြောင့်စဉ်းစားလိုက်ရင်မကျေနပ်မှုဖြစ်ကြတာပဲများတာပေါ့စဉ်းစားပြီဆိုတဲ့အစားမကျေနပ်လို့စဉ်းစားတာလည်းဖြစ်တာများတယ်တချို့ကြောင့်လည်းစဉ်းစားရင်းနဲ့မကျေနပ်သွားတာတချို့ကြောင့်လည်းမကျေနပ်လို့ကိုထိုင်စဉ်းစားနေတာပဲပဲနဲ့နေဘာလုပ်နေတာလဲအာကုသူတွေဖြစ်နေပါနော်မေတ္တာဆိုတော့အဲ့လိုမဟုတ်ဘူးအကုသလမူလာတဲ့ပါနော်မေတ္တာဆိုတော့အတောသပြီးတော့ဘာလို့ အာမောဟအာမောဟဆိုတာပညာကိုပြောတာဟုတ်လားအမှန်ကန်သိတာပုဂ္ဂိုလ်တ attva မရှိဘူးလို့သိတာအကြောင်းကျိုးသဘာဝတွေလို့သိတာအိဋ္ဌဒုက္ခအနတ္တကိုသိတာဒုက္ခသစ္စာလို့သိတာဒါအနှစ်ကလေးတွေရဲ့ပုံမှန်ပြောလိုက်တာနော်ပုဂ္ဂိုလ်တ attva မရှိဘူးလို့သိတာအကြောင်းကျိုးသဘာဝတွေလို့သိတာအိဋ္ဌဒုက္ခအနတ္တတွေလို့သိတာပြီးတော့ပါတယ်ဒုက္ခသစ္စာလို့သိတာဒီဘဝဟုတ်လားအဲ့ဒီအတိတွေကဘာတွေတော့အမောဟပညာအဲ့လို့ဆိုရင်ကိုယ့်ကိုစီစစ်ကြည့်ပေါ့ အကုသိုလ်နဲ့နေတာများလားကုသိုလ်နဲ့နေတာများလားဆိုတတိပဋ္ဌာန်လေးနဲ့နေမှပဲနော်ကုသိုလ်နဲ့နေတယ်လို့ဆိုရမယ်။ဘာလို့ဆိုသူဖြစ်မှပဲအလောဘအာဒေါသအာမောဟတွေကဖြစ်တော့သူကင်းတာနဲ့ဘုံဘုံတို့မှာအခြေခံအဖြစ်တော့မောဟကြီးကတန်းတယ်။တတိမရှိဘူးဆိုတာနဲ့စိတ်ကဘယ်မှာနေနေတော့မောဟနော်ဒီအာယုန်နေနဲ့ပတ်သက်ပြီးတော့ဘာမှမမှန်ကန်ကန်သိအောင်ကြိုးစားတာမရှိတဲ့ပြန်ဘာမှမမှန်ကန်ကန်လည်းမသိဘူးကိုယ့်အကိုထင်ရင်တို့ထင်မြင်ရင်တို့မြင်ပြီးတော့ခံစားခြင်းတို့ခံစားပြီးတော့သွားခြင်းတို့ကိုသွားနေတာ။အဲ့ဒါပါတော့ မောဟပေါ့မောဟဆိုတာဘာလဲအကုသလမူလအကုသိုလ်အမြင့်ကြီး၃ချောင်းတည်းရအခြေခံအကြဆုံးအချောင်းကြီးပဲဟုတ်လားအမြင့်အကြီးဆုံးအမြင့်ပဲမောဟအမြင့်နော်လောဘနဲ့ဒေါသတောင်သူကမှပွားတာလို့ခမောကတော့ပြောခြင်းဟုတ်လားမတိလို့သာခမုန်းတို့လိုချင်ကြတာမတိလို့သာပါတော့စိတ်တူရတကယ်လို့သဘာဝတရားကိုအမှန်တိုင်းသိနေမယ်ဟဲ့ဆိုရင်လိုချင်တာလည်းလာခွင့်မရှိဘူးမကျေနပ်တာလည်းအိုးတောင်လာခွင့်မရှိဘူး လောဘတဲ့ဒေါသတဲ့လောဘကပို့ပြီးတော့နူးညံ့သိမ်မွေ့ပို့ပြီးတော့ခက်ခဲတယ်ပယ်ဖို့လောဘဒေါသမောဟထဲမှာဘယ်သူဟာပယ်ရှားဖို့အလွယ်ဆုံးဖြစ်မလို့ထင်လဲဒေါသသူအနုဆုံးတကယ်တမ်းဟုတ်လားပယ်ဖို့အခက်ဆုံးကမောဟလောဘကလည်းခက်တယ်နော်မြတ်စွာဘုရားဟောတာတခုရှိတယ်ဒေါသကပယ်ဖို့လွယ်တယ်အကျိုးရလက်အရန်ဆိုးတယ်လောဘကပယ်ဖို့ခက်တယ်အကျိုးရလက်သိမ့်မဆိုးဘူးမောဟကြတော့အကျိုးရလက်လည်းဆိုတယ်ပယ်ဖို့လည်းခက်တယ်မောဟဆရာကြီးပဲ အဲ့ဒီဆရာကြီးနဲ့ကိုတူနေနေတာကျုပ်တို့ကဟုတ်တယ်မဟုတ်လားအဝိဇ္ဇာသူပဲလေဟုတ်တယ်မဟုတ်လားမသိဘူးဘာမှမသိဘူးဘာမှမသိမှုနဲ့နေနေတာကိုသိတဲ့အသည့်တွေကများသောအားဖြင့်အမှားသည့်တွေပေါ့နော်မဟုတ်တာကိုဟုတ်တယ်နဲ့ဟုတ်တာကိုမဟုတ်တယ်တော့ဒီလိုလှည့်သားမှုနဲ့သွားတာဘဝခရီးကိုဟုတ်တော့အဲ့တော့အကုသိုလ်လို့ပြောလိုက်ရင်ကိုနဲ့ကင်းရှင်းရှင်းရှိတယ်လို့ထင်ပါရှုလို့မကင်းဘူးကိုကိုယ်တိုင်ကြီးကအကုသိုလ်ကြီးဖြစ်နေတာဆိုတာကြီးကိုနားလည်ဖို့ပြောနေတာဘုံဘုံကိုပြောနေတာဟုတ်လား ကင်းကျင်နေဆိုရင်ဘယ်ဘယ်ဘယ်အခိုက်တန်ကင်းမလို့အလောဘအဒေါသအမောဟဖြစ်နေတဲ့အခိုက်တန်ကင်းပဲအထူးသဖြင့်ပရိပဌံတရားတွေနဲ့တတိလေးရှိနေတဲ့အချိန်အလွန်ကင်းတယ်ပြူးပြူးရှင်းရှင်းကိုကင်းတယ်ဒါပဲဟုတ်လားတတိပဌံတရားကင်းနေတဲ့အချိန်တိုင်းမှာဘုန်းဘုန်းတို့မှာသွားပြီအဲ့ဒါအကုသိုလ်တွေနဲ့ရောရှက်ပြနေတာအဲ့လိုအကုသိုလ်နဲ့နေရင်ဘယ်လိုဖြစ်မလဲဆိုတော့မြတ်စွာဘုရားအလိုရပြောတာရှိရနော်ဘုရားပြောတာလည်းဒါရိုက်ရှိပါတယ်အင်္ဂုတ္တပါဠိတော်မှာဒီစကားတွေကအကုသိုလ်နဲ့နေရင်အခုလည်းပဲဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်နောင်လည်းယုံညံ့တဲ့ဘဝကို အဲ့တော့ဘုန်းတို့မောဟနဲ့နေသမျှအခုလည်းပဲဆင်းရဲအောင်နေနေတာပဲပင်မအောင်နေနေတာပဲဥလောင်အောင်နေနေတာပဲဒါပေမဲ့ပြင်းပြင်းထန်ထန်ကြီးလည်းမဟုတ်နေသားလည်းပဲဒါနဲ့ပဲကြာနေတဲ့အခါကျတော့တိတ်ပြီးတော့ဆင်းရဲတယ်လို့စီတဲ့ကမခံစားမိကြဘူးပေါ့နော်ဘလို့အနေထားမျိုးမှာငါတို့ဒီလိုကြီးနေရတာဆင်းရဲတယ်ပင်ပန်းတယ်လို့သိသွားမယ်လို့ထင်တယ်ဓာတ်ထက်ကောင်းတဲ့အခြေအနေတရက်နဲ့ငြိမ်ငြိမ်သက်သက်နေနေတဲ့အခြေအနေမှာအော်ငါဒီအရင်ကအလွန်ဆူဆူဝါးနေတာပါလားလို့သူသိတယ် ဟုတ်လားစဉ်းစားကြည့်နော်တရားချမ်းသာလေးနဲ့ငြင်းငြင်းတက်တက်နေကြည့်တော့မှဒါမရှိဘဲနဲ့အရင်တွေတော့ငါဘလောက်လှုပ်ခတ်ပြီးတော့ဘလောက်အိမ်ဒီမဲ့ပြီးတော့ဘလောက်ပြာရခတ်ပြီးတော့နေအဲ့ဒီတော့ကတော့သူပြာလို့ပြာနေမှမသိငြိမ်သွားမှပြာတာကြီးကို သိဟုတ်လားအေးသွားမှပူတာကြီးကိုသိနိုင်တာဒါအကျဉ်းမြင့်လေးပြောတာနောက်ရှိတော့တော့လူတွေကအရန်ကိုပူရမှမျက်ရည်တွေကြာမှဟဲ့ပူလာပါလားလောင်လာပါလားအဲ့ဒီကြာမှအဖြေရှာဖို့ခက်တဲ့အချိန်ကြာမှလူတွေကအဖြေရှာရတာများပါ ။ကဲစကားတွေကတော်တော်များနေပြီ။နာယီဝက်လို့ပြောတာ45မိနစ်ရှိပါနော်။အတဘုံပြောတဲ့စကားလေးတွေကိုပြန်ပြီးတော့နှိမ့်ချုပ်ကြည့်ရအောင်ဟုတ်လား။အာတုတ်တန်လည်းတော့ဒေဝရဟတုတ်တန်ဒေဝရဟဏီကုံးမှာရှင်သာရိပုတ္တရာဟောခဲ့တဲ့တရားဟုတ်လားမြတ်စွာဘုရားရဲ့အယူဝါဒပါတဲ့တော့လောဘပေရှားရေးကိုဟောပြတဲ့အယူဝါဒဘာရဲ့ပုံမှန်ဖြစ်နေတဲ့လောဘကိုပယ်ရမှာလဲတော့ခန္ဓာ၅ပါးဘဝယုံနံတဘာဝတရားအကုန်လုံးပဲဟုတ်လား ဒါတွေအပေါ်မှာဖြစ်နေတဲ့လောဘကိုပယ်ရမယ်လို့ဟောတယ်လောဘမှာဘာပြည့်ရှိလို့ဒီလောဘကိုပယ်ရှားဖို့ဟောရတာတော့နှလောဘမကင်းတဲ့ပုံကိုယ်တွေသူတို့လောဘဖြစ်တဲ့အရာပျက်စီးပြီဆိုတော့သူတို့ဒုက္ခရောက်ရလိမ့်မယ်ဒါပြောတယ်နော်ပျက်စီးမှုကလည်းပဲဘလို့မှကင်းမှာမဟုတ်နော်ကိုယ်ကပျက်စီးမဲ့အရာကြီးကိုပဲမှတ်ထားတယ်လေတကယ်ဟုတ်လားလောဘကိုပယ်ရင်ဘာအကျိုးရှိမှာမလို့လောဘကိုပယ်ဖို့ဟောရတာတော့ မမက်မောတဲ့ပုံကိုမမောမှုကင်းတဲ့ပုံကိုဘာတွေဘလို့ပျက်စီးလို့မှသူတို့စိတ်ထဲမှာဆင်းရဲစရာအကြောင်းမရှိဘူးကောင်းလိုက်တာနော်ဒီတရားဟုတ်လားလေးမျိုးနော်မေကွန်ပြီးတော့ဗာပြောတော့မြတ်စွာဘုရားချီးမွမ်းတော်မူခြင်းနှမျိုးအဲ့ဒါဗာလဲတော့အကုသိုလ်ပေရှားခြင်းကိုချီးမွမ်းတယ်ကုသိုလ်ပြည့်စုံခြင်းကိုချီးမွမ်းတယ်ဟုတ်လားအကုသိုလ်ရဲ့အပြစ်အသေးလေးကိုဘယ်လိုပြောတော့အခုလည်းပဲဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ် နောင်မှလည်းယုံညံ့တဲ့ဘဝကိုပို့ဒါအကုသိုလ်ရဲ့အပြစ်ကုသိုလ်ရဲ့အကျိုးကျေးဇူးကိုတော့ဘယ်လိုပြောတော့အခုလည်းပဲချမ်းသာတယ်တတ်တာတယ်ငြိမ်းအေးတယ်သုံးလုံးတော့နောင်လည်းပဲမြင့်မြတ်တဲ့ဘဝကိုပို့လိုက်အဲ့ဒီစကလုံးလေးတွေကိုဘုမအလွန်မှတ်မိစေတယ်ဟုတ်လားအဝိကာတံအနုပါယတံအပရိလာအဝိကာတံဆင်းရဲခြင်းမရှိဘဲနဲ့ဆိုချမ်းသာတယ်လို့ပြောတာအနုပါယတံနဥပါယတဥပါယတဆိုတော့ပင်မန်းတာဟုတ်လားအနုပါယတံ ပင်ပန်းခြင်းမရှိဘဲနဲ့ပင်ပန်းခြင်းမရှိဘူးဆိုတော့ဘာပြောတတ်တာတယ်လို့ပြောတာနော်အပရိလာပရိလာဟဆိုတာအလုံးကိုပူလောင်တာကိုပြောတာအပရိလာပူလောင်မှုမရှိဘူးဆိုတော့ဘာပြောရလဲငြင်းအေးတယ်လို့ပြောတာဟုတ်လားချမ်းသာတယ်ဘလို့ချမ်းသာတာတော့တတောင်တတာလေးကိုချမ်းသာမှာငြိမ်ငြိမ်အေးအေးလေးကိုချမ်းသာဟောဒီလိုလည်းပဲနားလည်လို့ရတယ်ဟုတ်လားဒါကြောင့်မလို့အကုသိုလ်တရားတွေကဆိုးလွန်းလို့သူ့ကိုပေးနိုင်ရင်ဘုရားချီးမွမ်းတယ် ကုသိုလ်တရားတွေဟာကောင်းတဲ့အတွက်ကြောင့်သူ့ကိုပြည့်စုံအောင်လုပ်နိုင်ရင်ဘုရားချီးမွမ်းတယ်အလွန်အခြေခံကျတဲ့ဒေသနာကြီးတစ်ခုလို့ဘုံဘုံကတော့အဲ့လိုယုံကြည်ထားတယ်နော်အဲ့ဒါနေကုန်းကျုပ်လေးဘုံဘုံကပါဆက်ပြောတယ်ကုသိုလ်နဲ့အကုသိုလ်ရဲ့သဘောအကုသိုလ်လို့ပြောလိုက်ရင်အကျဉ်းမြင်ဟဲ့ငါတော့လွတ်နေတယ်လို့အောင်မေးဟုတ်လားနော်အကုသိုလ်အကုသိုလ်လို့ပြောခြင်းဘာကိုပြောရမှာလဲတော့နိဝရဏတရား၅ပါးကိုပြောလိုက်တယ်ဒါလေးလည်းပြောတယ်နော်ကုသိုလ်ကုသိုလ်လို့ပြောခြင်းဘာကိုပြောရမှာလဲတော့တတိပဋ္ဌာန်တရား၄ပါးကိုပြောလိုက်တယ်အဲလောက်ကောင်းတော့ အဲ့ဒါဥမာထပ်ပြီးတော့ပုံပုံပို့ပြီးတော့ရှင်းအောင်ဗာပြောသေးတယ်အကုသလမူလ၃မျိုးကုသလမူလ၃မျိုးလောဘဒေါသမောဟတို့သည်အကုသိုလ်ရေသောမြစ်ကြီး၃ချောင်းအလောဘအဒေါသအမောဟတို့သည်ကုသိုလ်မူလရေသောမြစ်ကြီး၃ချောင်းကံကိုပဲဘယ်ရေသောမြစ်ကိုအငြိရေလောင်းလဲအာဒါပဲနော်မောဟပါနော်အထူးသဖြင့်မောဟနဲ့နေရင်ကျန်တာတွေအမြဲတက်ထွက်နေစီကားနေဘယ်ဘယ်အရင်ထွက်လာလောဘဒေါသအရင်ထွက်လာပါနော် ပြီးရင်အဲ့တော့တော့ကတိတွေကအတီးပွင့်နေတယ်ဝေဝေဆာသကွာတယ်ဘဝဟုတ်လားဒါပဲလေဘဝပါဟုတ်လားအဲ့တော့အလုံးကိုအခြေချဲ့ပြီးနားလေတဲ့နဲ့ဒေသနာကြီးတစ်ခုနော်ဒီဝါဒသုတ်တန်တဲ့ကဲနာယူလိုက်တော့ကုသိုလ်ကောင်းမှုတွေအများကြီးဖြစ်ရတယ်နော်အထူးသဖြင့်ကုတရားနိုင်ရင်ဘာတွေဖြစ်တယ်လို့ထင်တော့အမှန်တိတဲ့ပညာကုသိုလ်တွေဖြစ်ရတာပဲအမှန်တိရဩဒါတွေကဒီလိုပါလားလို့သိရတယ်သူ့ရှိမှဘာလေးဖြစ်သေးတယ်ထင်တော့တမာတိ ဘုံပြောတဲ့စကားနားဆိုင်ပြီးတော့ဒီတွေကနေပြီးတော့စိတ်ကိုထွက်မသွားအောင်မလုပ်တာလုံမန်းနေဟာပြောတယ်ဘာဘာလေးတော့ဒီစကားအတိတ်ပဲဘာတော့လိုက်တာစိတ်ကအလုံးလုံးနေဒီလူတွေအကုန်လုံးစိတ်ကမလုံးနေနော်အလုံးလုံးနေတယ်အဲ့ဒီတည်ငြိမ်မှုမရှိဘူးလားအဲအဲ့ဒီတည်ငြိမ်လို့ဒီအတီလေးရတာအခုချိန်တောကပတိတွေဘာတွေနှိမ့်ဆက်ပြီးတော့ဘုန်းကြီးကဘာပြောလို့ပြောနေမှာကိုကအိမ်ကပျက်စီးတာတွေရှောက်စဉ်းစားတယ်ဘာပြောလို့ပြောတော့မှလည်းမသိဘာပြောလို့ပြောမှမသိတဲ့အတွက်ကြောင့်ဘာမှအမှန်သိတဲ့အတီလည်းဒီတရားကိုနားတော့ရတဲ့အကြောင်းလည်းမရှိဘူး ဒါဘာကုသိုလ်ရတမာတိကုသိုလ်ပညာကုသိုလ်ရနော်ဒါရင်လားရှေ့ရပါဘာဘာတိလတောင်ဆောက်တည်တာရှေ့ပါတိလอืมတိလတမာတိပညာကိုင်စုံသွားတယ်နော်ဒီကုသိုလ်ကောင်းမှုတို့ကြောင့်ဘုရားတပည့်တော်တို့ဒီမညံပုညမျက်နှိပ်ပါကိုသိမြတ်ထုတ်ချမျက်မှောက်ပြုဝရစီလို့ဆုတောင်းရမယ်ဟုတ်လားပြီးရင်တတ္တဝနန္ဒအညီအမျှကုသိုလ်ရဲ့ပုဗ္ဗကရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားမြတ်တမ်းများလည်းပေးဝေကြကိုင်အားလုံးညီညာညာလိုက်ဆိုကြ အရှင်ဘုရားဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ညာဖို့ညာညနေပါကိုမျက်မှောက်ပြုရန်အာကောင်းသော ဖြစ်ပါစေတည်းဖြစ်ပါစေတည်းဤကောင်းမှုတို့ဤဤကောင်းမှုတို့ဤဘုဗာကကိုဘုဗာကကိုအသက်ထင်ရှားအသက်ထင်ရှားရှိမရှိဖြစ်ကုန်သောရှိမရှိဖြစ်ကုန်သောဘုဗာမိဘဘုဗာမိဘသူမျိုးသားချင်းတို့အားသူမျိုးသားချင်းတို့အား